သာသနာနှစ်2562ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလပြည့်ကျော်4ရက်ခရစ်နှစ်2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အဲဒီကောင်တီဆန်ဂေပရိရဲ့စီတီဒေါက်တာမောင်မောင်ဒေါ်မီယူသမီမချူသင်းမောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤမဟာတတိပဋ္ဌာန်ဝိပဿနာလုပ်ငန်းစဉ်တရားရှုမှတ်အားထုတ်ပွဲမှာချိန်ပြည့်ရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီသူတော်စင်များနဲ့ဓမ္မတာဝနာကုသိုလ်ဒုလာရောက်စီးပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဒီကနေ့ ဓမ္မဒါနတရားလူပေးလူမှာကတော့အင်္ဂုတ္တရနိကေမှာအင်းဇာတကနိဗ္ဗာန်မှာလာတဲ့ကေရာရဆိုတဲ့ဇတ်တော်လေးကိုဘဝတာဝန်ကြည်ပြုံပါစေဆိုတဲ့နာမည်လေးပေးပြီးတော့ခွန်ကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါတရားတော်ရဲ့အမိကပါလေအေးမိမိရလာတဲ့ဘဝမှာတာဝန်တွေကြည်ပြုံဖို့ မလိုအပ်ဘူးလားမိဘဟာလည်းမိဘရဲ့တာဝန်ကြည်ညိုဖို့လိုအပ်တယ်အဲ့ဒီလိုလိုအပ်တယ်လို့သာသမီကလည်းပဲသာသမီတာဝန်ကြည်ဖို့မလိုဘူးလားဒီရလာတဲ့ဘဝမှာဒီတာဝန်ကြည်ဖို့ပဲဒါကြောင့်မို့ဘဝတာဝန်ကြည်ပြွန်ပါစီဆိုတဲ့တရားတော်လေးကိုဘုန်းကြီးဓမ္မဒါနဒီနေ့အမေများနေ့မှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါ အမေများနေ့ဆိုတာဘုန်းကြီးကြားဘူးတာရှိပါလေကြားတော့ကြားဘူးပါလေဘုန်းကြီးတို့မြန်မာနိုင်ငံမှာတော့သိပြီးတော့ဒါကိုကြီးကြီးကျယ်ကျယ်လောက်ကြတာသိမရှိဘူးလို့ထင်ပါတယ်ဒီမှာကတော့အမေများနေ့ဆိုပြီးတော့မိဘများမိခင်များကိုဒီနေ့အမှတ်ရတဲ့နေ့အမှတ်ရပြီးတော့ပန်းများပန်းချင်းများပေးပြီးတော့အဲဒီမှာမုံမုံများများအနေအားဖြင့်ဇာကောင်းတော့ဖွယ်ကြီးကျွေးမွေးကြတယ်လို့ဒီလို ဘုန်းကြီးကဥေးကျူကိုမေးကြည့်လို့အနိကဘုန်းကြီးနဲ့လာတာလေဥေးကျူပဲရှိအောင်ဥေးကျူကိုမေးကြည့်ရအဲဒီမှာမေးကြည့်အမေများနေဆိုတာဘာလို့လောက်တာလဲလို့မေးကြည့်တယ်အဲတော့ဘုန်းကြီးကဒီလောက်နဲ့တော့အမေများနေကိုဒီလောက်တတိယအောင်နေတော့ဘုန်းကြီးမကျေနပ်ချင်ဘူးအမေကိုဒီလောက်အမေကျေးဇူးတွေကိုသိတယ်ဆိုရင်ဒီချက်မကအမေကိုဒီနေ့ကြာကြာနာနာအမေကိုရင်မိုးချိုးပေးရမယ် တဏ္ဍရှင်းရှင်းအဝတ်တစ္ဆာတည်းတွေဝတ်ဆင်ပေးရမယ်။နေရာထိုင်ခင်းကောင်းမွန်တဲ့နေရာမှာထားပြီးဒီကနေ့ကြကြနာနာအမေရဲ့လူအပ်ချက်တွေကိုအားလုံးဖြည့်ဆည်းပေးရမယ်။ဓမ္မအမေယေရှုကိုသိရရောက်ပါလိမ့်မယ်။ဒီလိုမဟုတ်ဘဲနဲ့ပန်းလေးတစ်ပွင့်ပေးပြီးပန်းလေးတစ်ခက်ပေးပြီးတော့ဒါဟုအမေများနေဆိုပြီးလုပ်နေတဲ့ဟာကိုတော့သိပြီးတော့အတိပ္ပယ်သိပြီးတော့မတရားလာဘူးအောင်မိပါ။ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်ဘုန်းကြီးတို့ရဲ့အထက်ညာဒေသ ဒီတင်ညာကာလမှာဆိုရင်မိဘများကိုသားသမီးများကနေပြီးတော့မိဘများကိုရင်မိုးချိုးပေးကြတယ်တဏ္ဍရှင်ရှင်ဝတ်ဆင်ပေးကြတယ်ခြေသက်လက်သေးတွေအကုန်လုံးကိုက်ပြီးပြီးတော့အဲဒီမှာဘုန်းကြီးတို့မှာတော့မုံဝဲမုံခဲပွဲဘောစဉ်များနဲ့ရေကိုလေးတစ်လုံးပါသေးတယ်ရေနဲ့မိဘများကိုကတော့ကြတယ်အဲဒီမှာရေနဲ့ကတော့ကြတယ်ဟောရေဟာအေးချမ်းတယ်အေးမြတယ်ဒါကြောင့် အဲဒီမှာရေနဲ့ကြောကြတာလေးရှိတယ်မိဘကိုလည်းပဲအဲ့ဒီနေ့ကိုကြာကြာနာနာတဏ္ဍရှိခြင်းဝတ်ဆင်ပေးကြတယ်အဲ့လိုပဲအခုလည်းပဲဒီမှာလည်းပဲအမေများနေ့ဆိုရင်အမေကိုပန်းလေးတစ်ခက်ပေးပြီးတော့အမေများနေ့လုပ်ပြီးအတိမတ်ပြုုံနေတော့မဖြစ်သေးဘူးတကယ်ကို အမေကိုဘုန်းကြီးစောစောက ပြောတယ်လို့အမေကျေးဇူးတွေကိုတကယ်သိပါတယ်ဆိုရင်အမေကိုကြာကြာနာနာဝတ်စားဆင်ရင်ပေးပါရေမိုးချိုးပေးပါပြီးရင် ကောင်းမွန်တဲ့နေရာထိုင်ခင်ပေးပါပေးပြီးတဲ့အခါကျတော့မှမိမိကအောက်ကနေဆင်းပြီးတော့ဒီဒီချာချာလဲဥချီမှုရှိခိုးပြီးတော့အမေတားရဲ့ဘဝသမီးရဲ့ဘဝမှာအမေပေါ်မှာကာယကံမှုဝစီကံမှုမနောကံမှုပြမမိတာရှိခဲ့ရင်အမေတားကိုခွင့်လွတ်ပါသမီးကိုခွင့်လွတ်ပေးပါဒါလေးတွေကိုတောင်းပန်ရမယ်ဓမ္မအမေဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲတားသမီးပေါ်မှာကြည်ကြည်နက်နက်မိခင်ရဲ့မေတ္တာဟာလားရောင်နဲ့တူတယ်အေးမြတယ် ဘာနဲ့တူလဲအေးလမ်းရောက်နဲ့တူတယ်မိခင်ရဲ့ဖခင်ရဲ့မေတ္တာတွေကဘာလဲဆိုတော့နေမင်းနဲ့တူတယ်နှွေးထွေးတယ်သားတွေသမီးတွေပေါ်မှာနှွေးနှွေးထွေးထွေးချမ်းချမ်းမာမာချမ်းချမ်းသာသာလူလောကအလေကြီးမှာတကယ်တင်းနဲ့တဲတဲနဲ့ပညာတွေသင်ကြားနိုင်ဖို့အခြေအနေကောင်းမွန်ဖို့အတွက်မိဘကရှားပွေလုတ်ကန်ကြွေးပြီးတော့သူ့ရဲ့မေတ္တာနဲ့နှွေးထွေးစွာသာသမီးပေါ်မှာထားပြီး မိခင်ရဲ့မေတ္တာကလာရိတ်ကဲ့သို့အဲဒီမှာအေးမြစေတယ်။ဒါကြောင့်ဘုန်းကြီးတို့မိဘရဲ့ကျေးဇူးတွေကိုအမြဲမပြတ်အနေအားဖြင့်တတိယတင်သလားမရတဲ့မူလား။အခုမိဘရဲ့ကျေးဇူးလေးကိုဆက်တဲ့ဒီစက်ကြောင်းလေးကိုဘုန်းကြီးဒီနေ့ ပြောပြပေးမှာပါ။ဒါဘုန်းကြီးဟောနေကြကလုပ်ငန်းစဉ်တရားတွေဟောတာပါ။ဒါပေမဲ့ဒီကနေ့ဝေးကျူကဆရာတော်အမေများနေ အမေများနေသူကနှစ်ခါသုံးခါလောက်လာလာတတိပေးတယ်သူကလာလာတတိပေးတယ်အမေများနေကဘာတွေလောက်တာလဲဘုန်းကြီးအမေအဲအမေများနေဆိုတာဒီလိုလိုလောက်ကြတယ်အဲဒီလိုလိုအမေကိုဆိုင်မှာခေါ်ပြီးကြွေးကြတယ်ဘာလောက်ကြတယ်သူကသူစီရပဲဘုန်းကြီးကတင်ကြပေးတော့ဩသူတို့မိခင်ရဲ့မိခင်ရဲ့ယေရှုတွေကိုဖော်ကျူးတဲ့နေ့ဆိုတော့ဩမိဘယေရှုနဲ့ပတ်သက်တဲ့တရားလေးကိုဟောရရင်ကောင်းမယ် ဒါပေမဲ့လို့ဘုန်းကြီးကလုပ်ငန်းစဉ်ဒီတရားတွေဘုန်းကြီးဟောခဲ့တာကြားပါပြီသို့တော်လည်းပဲမဟောပြတာကြားတော့တရားကိုအာရုံပြုလို့မရအောင်အဲ့ဒီမှာတချို့ဟာလေးတွေကိုမှတ်မိတာလေးတွေကိုဘုန်းကြီးကဒီမှာစာလေးနဲ့ရေးပြီးတော့ယူလာခဲ့တချို့ပါဠိတွေဆိုတာဘုန်းကြီးတို့ပြန်ပြီးတော့မမှတ်မိနိုင်တော့အဲမမှတ်မိနိုင်တဲ့ဟာလေးတွေကြတော့ဆောင်ဖို့လင်္ကာလေးတွေဆိုရင်တချို့ဟာလေးတွေမမှတ်မိတော့မမှတ်မိတာလေးတွေစာလေးနဲ့ရေးယူလာကိုဟောကြားနေကြလုပ်ငန်းစဉ်တရားမဟုတ်ဘူး အဲဒီတော့အမေများနေ့ဖြစ်တဲ့အတွက်ကြောင့်မိဘရဲ့ကြည်စုလေးတွေကိုသားသမီးများကပြန်လည်ပြီးတော့အမှတ်ရစေဖို့သိစေဖို့အတွက်ဘုန်းကြီးကဒီနေ့အဲဒီမှာဘဝတာဝန်ကြည်ပြုံပါစေဆိုတဲ့တရားကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါဒီတရားနဲ့ဆက်ပြီးတော့ဘုရားရှင်ကိုရောမြတ်ကြီးတာဝတိပြည်မွန်ဇေတဝရွှေချောင်းကိန်းအောင်မှွေလျော်စံပြောတော်မူစဉ်မှာဒီကေရာရဆိုတဲ့ဇတ်တော်လေးကိုဘာကြောင့်မြတ်စွာဘုရား ဟောတယ်လဲဆိုတော့ မိဘကိုကျေးဇူးဆက်နေတဲ့ယဟန်တော်လေးကိုအကြောင်းပြုပြီးဟောပါတယ်။အဲဒီမှာတားဖြစ်တဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားရဲ့တရားတော်တွေကိုနာကြားရပြီးတော့မိဘနှစ်ပါးလုံးဝခွင့်မလွတ်ခွင့်မပြုနိုင်တဲ့ယဟန်ဘဝကိုသူအတင်းအာရမတောင်းဆိုခဲ့တယ်။မိဘနှစ်ပါးဟာတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးအင်မတန်မှချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေတားရင် အဖေတို့ရှာထားတဲ့ပစ္စည်းဥစ္စာတွေအမေတို့ရှာထားတဲ့ပစ္စည်းဥစ္စာတွေဟာသားအတွက်ပါသားဘဝအတွက်တသက်မဟုတ်ဘူးဆယ်သက်စားလို့မကုန်အောင်ဖေတို့ရှာထားပါလေသားဘာကြောင့်ယဟန်ဘဝကိုပြုကျင်ရတာလဲယဟန်ဘဝဆိုတာအင်မတန်မှခက်ခဲတယ်ကြမ်းတမ်းတယ်သူတော်ဘာတွေတရားကြည်ပြူလောင်းလှူမှသားစားရမှာနော်အိမ်မှာလူသားစားကျင်တာကိုခေါင်းရမ်းလို့ခေါင်းငိမ့်လို့မရဘူးညီကြီးများလို့မရဘူးမိမိက အပူလေးစားကျင်ပေမဲ့ သူတို့လှူလိုက်တဲ့အေးကိုသာစားရမယ်။ဒါကအေးလေးစားခြင်းပါတယ်ဆိုပေမဲ့လူလည်းပဲဟိုကအပူလေးလောင်းလို့ရင်ဒါအပူကိုပဲစားရမယ်။သူတို့တရားကြည်ပြီလို့လောင်းလှူတာကိုပဲသာစားရမယ်။ဒါကြီးယဟန်ဘုံကဆိုတာလွယ်တာမဟုတ်ဘူးအင်မတန်မှဆင်းရဲတယ်။ဒါကြောင့်တာမဝဲပါနဲ့။ဒါကိုကျဉ်းကျဉ်းဖန်ဖန်တောင်းပါနဲ့။ဒါကလည်းပဲယဟန်ဘုံကကိုမဝက်ဖဲကိုမနေနိုင်ဘူးမြတ်စွာဘုရားတရားတော်ကိုနာကြားရပြီးတော့တရားတရားတွေအမတန်မှဖြစ်ပြီးတော့ အဲ့ဒီမှာယဟန်ပြုကျင်တဲ့စိတ်ဆန္ဒတွေများတဲ့အခါကလည်းကြတော့အဲ့ဒီမှာမိဘများတာအစာမစားပဲရေမတော့ဖဲနဲ့ဆန္ဒပြမိဘကခွင့်မပြုတဲ့အခါကလည်းကြတော့မြတ်စွာဘုရားကလည်းပဲမိဘခွင့်ပြုမှသာယဟန်ပြုပေးမယ်မိဘခွင့်မပြုတဲ့သာသမီကိုငါဘုရားယဟန်ပြုမပေးဘူးဒီလိုဆိုတော့မိဘများရဲ့ခွင့်ပြုချက်ကိုရအောင်ယူရအဲ့လိုရအောင်ယူတဲ့အခါကလည်းကြတော့မိဘများခွင့်မပြုတဲ့အခါကြတော့ အဲ့ဒီမှာပဲဓမင်းမစားရေမတော့ဖင်းနေတခါလေအိယာပုံမှာပဲလက်အိနေတယ်တရေကုံသွားတယ်နှစ်ရေကုံသွားတယ်သုံးရေကုံသွားတယ်ဆာလာရင်တော့နေမှာမဟုတ်ဘူးဆိုပြီးတော့ဒီလိုပဲကောင်းမေမုံမေဆိုတဲ့တခါလေရတာရှိတဲ့ဆွမ်းနေဟင်းနေတခါလေကြော်လွန်ပြီးတော့သားရဲ့အခန်းမှာသားရဲ့စားပွဲပုံမှာသွားတင်တယ်အနက်နေမွေးလာရင်တော့သားစားနေရင်ထစားမှာပဲမစားဘူးမနေ့စားတော့ပုံလည်းမစားဘူးညစားတော့ပုံလည်းမစားဘူး အဲ့ဒီလိုနဲ့3ရက်က4ရက်4ရက်က5ရက်ဆိုတော့မိဘနှစ်ပါးစိတ်ကူလျှော့လာရပြီဒီလိုဆိုရင်တော့အစမစားရင်ကတို့ဓမင်းအသက်9ရက်ကတော့သားလေးတေးကြတော့မှာပဲတေးရတော့မှာပဲအဲ့တော့သားကိုတော့ငါတို့အသိမခံနိုင်ဘူးသားလေးဒီတန်တနာတော်ဝင်ရောက်သွားလို့ယဟန်ပြုနေရင်လည်းပဲဒီကရုံးပြောင်ပြောင်လေးနဲ့ငါတို့သားလေးမြင်ခြင်းနဲ့ချင်းမြင်ရတွေ့ခြင်းနဲ့ချင်းတွေ့ရအောင်မယ် တကယ်လို့တည်သွားရင်ငါတို့မတွေ့ရပဲနေလိမ့်မယ်ကေရှင်မကြီးငါတို့ခွင့်ပြုကြစို့ဆိုပြီးတော့အဲ့ဒီကြမှာစိတ်လျှော့ပြီးတော့မိဘနှစ်ပါးခွင့်ပြုတာအဲ့လိုခွင့်ပြုတဲ့အခါမှာသားလေးကလည်းပဲမိဘထံကခွင့်ရတဲ့အခါမြတ်စွာဘုရားထံသွားတရားယဟန်ပြုပြီးတော့တရားတွေဘာတွေနာကြားကျင့်ပွားအားထုတ်၅နှစ်တိုင်တိုင်မြတ်စွာဘုရားကြောင်းမှနေတယ်ဒါဝတိပြီအဲ့ဒီကနေပြီးတော့မှသူ့ဘက်ကိုသွားလေဆိုတော့မြတ်စွာဘုရားထံကနေပြီး၅နှစ်ပြည့်လို့ဝိနည်းသိက္ခာပုတိသင်ကြားလို့ ကံကြီးကံငယ်ဆောင်းပုံဆောင်းလေးတွေနားလည်သဘောပေါက်တဲ့အခါကျတော့မှမိမိတန်တရာဝတ္တဒုက္ခတော့တန်တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်ကိုကျင့်ဖို့ငါတန်တရာတော်ဝင်ရောက်လာတာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားထံကနေပြီးတော့ကမ္မထံယူပြီးတော့ငါတန်တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်တွေငါကျင့်တော့မယ်ဆိုပြီးတော့မြတ်စွာဘုရားထံကတတိပဋ္ဌာန်ကျင့်စဉ်လုပ်ငန်းစဉ်တွေကိုနာကြားပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွဲပြီးတော့ အဲ့ဒီမှာမိမိအတွက်သင်္ကန်းကြောင်းလေးနေရာထိုင်ခင်းလေးရှားရှားလို့တွေ့တဲ့အခါကလည်းကြတော့အဲ့ဒီမှာတောရကြောင်းလေးမှာသတင်းသုံးပြီးတော့တရားအထုတ်ပါရမီမပြည့်စုံတဲ့အခါကလည်းကြတော့ရက်ဒီလရီတင်မဟုတ်ဘူးနှစ်ပေါင်းများစွာအထုတ်ပါတယ်အဲ့လိုအထုတ်နေတဲ့အခါကလည်းမှဒီလိုတန်ဃာတော်ကြီးမြို့ကတန်ဃာတော်တစ်ပါးကြွလာဒီလိုပဲဟိုကလည်းပဲတွတ်ထွက်ပြီးတော့လာတာကို အဲဒီလိုတောထွက်ပြီးတော့လာတော့အရှင်ဗျာဘယ်ကကြွလာတာလဲမေးတယ်အတန်ဝတိမျိုးပါပဲစေတဝန်ကြောင့်ဝင်လာတယ်အဲ့ဒါနဲ့သူမိဘများရဲ့အခြေအနေကိုသိကျင်တာနဲ့အဲ့လိုသူ့ရဲ့မိဘနှစ်ပါးအဲ့ဒီမှာဘယ်ရက်ွက်မှာဘယ်နေရာမှာအဲ့ဒီမိဘနှစ်ပါးရှိပါတယ်အဲ့ဒီမိဘနှစ်ပါးရောကြံ့ကန်တာလို့မာရလားလို့မိဘရဲ့လို့သူကမပြောဘူးဒီပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေသိရလားသိပါတယ်အမြဲတမ်း စွမ်းကွမ်းတွေလောင်းလုံနေကြတဲ့ပုဂ္ဂိုလ်တွေဆိုတော့သိပါတယ်အဲ့ဒီပုဂ္ဂိုလ်တွေရောနေထိုင်ကောင်းကြရလားလို့မေးတယ်ဟေးကွယ်တဲ့စိတ်မကောင်းစရာပဲအဲ့ဒီမှာသူတို့မှာသားတယောက်ရှိတယ်လို့ပြောတယ်အဲ့ဒီသားတယောက်ကလည်းပဲမြတ်စွာဘုရားသာသနာတော်ဝင်ရောက်ပြီးတော့မိဘများထံကနေအတင်းအကျအတင်းအကျခွင့်တောင်းပြီးတော့သာသနာတော်ဝင်ရောက်ပြီးဟန်ပြုသွားတယ်ပြောတယ်အဲ့ဒီအချိန်ကစပြီးတော့မိဘနှစ်ပါးဒီသားပေါ်မှာပဲ လွမ်းဆွတ်တဲ့စိတ်တွေတတိယတဲ့စိတ်တွေနဲ့အဲ့ဒီမှာစီးပွားရေးလုပ်ငန်းတွေလည်းပဲအားလုံးဘာတစ်ခုမှမကြည့်တဲ့အခါကျတော့အခုတော့စီးပွားတွေပြတ်သွားပြီစီးပွားပြတ်သွားတဲ့အတွက်ကြောင့်မို့အခုအချိန်နေမှာဆိုရင်တို့မှာဘာမှကုညီထောက်ပံ့မဲ့ပုဂ္ဂိုလ်မရှိတော့ဘဲနဲ့စားရမယ်တောက်ရမယ်ဘဝမျိုးထောင်ရောက်သွားတယ်။ဟာရှင်ကြီးတော်တော်တနာစရာကောင်းတယ်မိပုဂ္ဂိုလ်နှစ်ဦးပဲလို့ပြောသွားတဲ့အခါကလည်းကြတော့အဲဒီမှာဒီကိုယ်တော်လေးမှာ သူ့ရဲ့မိဘနှစ်ပါးဖြစ်နေတယ်သူမိဘနှစ်ပါးဆိုတော့သူ့စိတ်ထဲမှာမချမ်းမသာဖြစ်မိမိသာရှိခဲ့ရင်ငါမိဘနှစ်ပါးဒီလိုဖြစ်ရမှာမဟုတ်ဘူးခုငါကြောင့်မို့ငါမိဘနှစ်ပါးခွက်လက်ဆွဲပြီးတော့တောင်းစားရတဲ့ဘဝမျိုးတောင်ရောက်နေပါပေါ့လားဆိုပြီးတော့အဲ့ဒီမှာမိမိဒီသင်္ကန်းကျောင်းမှာနေပြီးတရားအထုလို့မရတော့အဲ့ဒီမှာတပိသင်္ကန်းလေးတွေအလုံးသိမ့်စင်းအဲ့ဒီသင်္ကန်းကျောင်းလေးကိုတခါလေးဖယ်ရှင်းပြီးတော့ ရှင်းလင်းပြီးတဲ့အခါကလည်းသင်္ကန်းကြောင်းလေးပိတ်ဆို့ပြီးတော့အဲ့ဒီမှာတာဝတိမျိုးစီကိုတံပြီးပြန်လာခဲ့ရောက်တဲ့အခါကာလကြတော့တပိတ်လေးပိုက်ပြီးသင်္ကန်းလေးယုံပြီးတော့မိဘများရှိခဲ့တဲ့အိမ်စီသွားကြည့်တဲ့အခါကျတော့လည်းပဲမိဘများမရှိတော့ဘူးဆိုတာသိရပြီကောင်းကောင်းအဲ့ဒါနဲ့လက်ပတ်ပြီးတော့ဆုံးခံရင်ဒီရက်ွယ်ကိုရှာလိုက်ဟိုရက်ွယ်ကိုဆုံးခံရင်ရှာလိုက်ရဟန်းတော်ဆိုတော့ဒီတိုင်းလက်ပတ်သွားလို့လည်းမဖြစ်တော့ဆုံးခံရင်လည်းပဲမိဘတပတ်တဏှာရာတော့ငါတွေ့ရမှာပဲဆိုပြီးလက်ပတ်ရှာတာ နောက်ကြတော့မှတဏှာမှာတခါလဲဇေယပေါ်မှာဒီလိုတောင်းစားနေကြတဲ့ပုဂ္ဂိုလ်တွေရှိကြရှိကြတဲ့အခါကျတော့ဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ကဒီမိဘနှစ်ပါးကိုသူသိတယ်။သားမိဘနှစ်ပါးကဒီသားနဲ့ကွဲကွာသွားတာဟာနှစ်ပေါင်းများစွာ ကြာပြီဖြစ်တဲ့အတွက်မိဘနှစ်ပါးသားကိုမမှတ်မိတော့အသက်အရွယ်တွေကကြီးရင်နာရင်နောက်ပြီးတော့စိတ်ထောင်းတော့ကိုကြည်ဆိုတာရယ် အားလုံးကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေအကုန်လုံးကျဆင်းသွားအဲဒီမှာမိဘနှစ်ပါးရှိတဲ့နေရာကိုဒီဥစဉ်လေးကသွားပြီးဆွမ်းရတယ်ဆွမ်းရတဲ့အခါကလည်းကြတော့အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်တွေကရှင်မကြီးငါတို့မှလည်းဘာမှလောင်းလူစရာမရှိဘူးဟိုမှာကိုတော်လေးဆွမ်းရနေတယ်။သွားကွယ်ကြောစွမ်းမှလို့သွားပြီးတော့ကြောစွမ်းလောင်းလိုက်။အဲ့ဒီမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကထိုင်ကြောပြီးတော့ရှင်ဘုရား တပည့်တော်တို့တောင်မှစားဖို့တောက်ဖို့အတွက်တောင်ရစားတောက်နေရတဲ့ဘဝဖြစ်နေလို့ရှင်ဘုရားတပည့်တော်တို့နေရာကိုကြော်ပြီးတော့ဟိုးတစ်ဖက်နေရာကိုလောင်းနိုင်တူနိုင်တဲ့နေရာကိုကြွတော်မူပါဗျာကတော့စွမ်းပါဗျာဆိုပြီးကတော့ပြီးလျှောက်ထားလိုက်တယ်ကတော့စွမ်းဆိုတာကတော့လိုက်တာကတော့ပြီးတော့တပည့်တော်တို့အိမ်ကိုကြော်ပြီးတော့ဟိုးတနေရာကိုသွားပါဗျာလို့ဒီလိုလျှောက်တာဒါဘုန်းကြီးတို့ပါဇက်ကကတော့စွမ်းပါဗျာမဟုတ်ဘူးသူကထိုင်ကတော့ပြီးတော့စောစောကလူလျှောက်လိုက်တယ်အဲဒီမှာကိုလိုလေးကမပြန်ဘူး မရွှေဘူးဒီနားပဲရက်နေတယ်အဲဒီကရက်နေတဲ့ကတော်ကြတဲ့ခါကျတော့ဟဲ့ကိုရုံလေးလည်းမပြန်မှလားရှင်မကြီးနေလျှောက်တာမကြားဘူးတင်တယ်သွားလျှောက်ကြည့်အောင်ဘရောစောလောင်းကြီးအောင်သွားလောင်းဒုတိယကြိမ်လောင်းတော့မပြန်ဘူးနောက်တတိယကြိမ်ကျတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်စဉ်းစားမိတယ်ဒီကိုရုံလေးဟာကြည့်ရတာငါတို့သားလေးများဖြစ်နေမလားအဲတော့ငါတို့သားလေးများဖြစ်နေမလားဆိုပြီးတော့အဲ့ဒီမှာ စိတ်ထဲကဖြစ်ပြီးတော့ရှင်မကြီးဒါငါတို့သားလေးများဖြစ်နေမလားသွားကြည့်အောင်ဆိုပြီးအနန္တကြည့်တာအဲ့ဒီကြတော့မှသူတို့သားလေးမှန်သိတာအဲ့ဒီမှာသားလေးမှန်သိတဲ့အခါကြတော့မှဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကညာဘက်ခြေတော်ကိုဖက်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဘယ်ဘက်ခြေတော်ကိုဖက်ပြီးတော့တခါလေစနေမောင်တာနှစ်ယောက်ဖက်မှုကြအဲ့ဒီသားဖြစ်တဲ့ရဟန်းတော်လေးကလည်းပဲဘဝနေပြီးတော့မြေကြီးကြသူ့မှာတရားမရသေးဘူးလေတရားသူ့မှာမရသေးပဲ အဲ့ဒီမှာမျက်ရည်တွေကြာပြီးတော့အဲ့ဒီလိုနဲ့မိဘနှစ်ပါးကိုဒါလေးထူးပြီးတော့ဇရပ်ပေါ်မှာတင်ပေးတင်ပေးပြီးတဲ့အခါကလည်းကြတော့မှဆုံးခံလို့ရလာတဲ့ဆွမ်းနေကိုမိဘနှစ်ပါးကျွေးမွေးတာအဲ့ဒီလိုနဲ့သူနေ့စဉ်နေ့စဉ်မိဘများမပြည့်စုံသေးရင်ဆုံးခံပြန်ထွက် တွဲပြီးတော့မိဘများပြည့်စုံအောင်ကျွေးမနေ့စာကျွေးပြီးတဲ့အခါကျတော့ညစာလေးပါရအောင်ဆိုပြီးတော့ဆုံးခံဆုံးခံပြီးတော့အဲ့ဒီမှာသူတို့အတွက်အကုန်လုံးထည့်ပြုပေးပြီးတော့မှကျန်တာလေးကိုသူကလွတ်လပ်ပြီးတော့စား အဲ့ဒီလိုနဲ့ဆိုတော့တနေ့တခြားဒီကိုယ်တော်လေးရဲ့အရေးစင်းနေတာတခါလေပိန်ချုံကျုံလီပြီးတော့ရေးစင်းနေမွေးချောက်လာဒီခါကလာကြတော့မှဘေးကတန်ဃာတွေကဟဲ့ငါရှင်ငါရှင်မကြမ်းပါဘူးလားဘယ်လိုဖြစ်တာလဲအရှင်ဘုရားရဲ့အရေးစင်းတွေကလည်းပဲတခါလေ၆တွေ့နေပြီအရှင်ဘုရားလည်းပိန်ချုံနေဘယ်လိုဖြစ်တာလဲဆိုတော့အဲ့ဒီမှာသူအမှန်တိုင်းပြောတယ်သူဒီလိုဒီလိုပဲသူ့ရဲ့မိဘနှစ်ပါးကိုသူဆုံးခံကြွေးနေတယ်ဆိုတော့ငါရှင်ငါရှင် မှားတဲ့အလုပ်တွေသာသနာအလုပ်တွေမဟုတ်တဲ့အလုပ်တွေငါရှင်လုပ်နေတယ်သူတော်ဘာတွေလူတဲ့တန်းနဲ့ဆုံးကိုကိုယ့်ကိုတရားကြည့်ပြီးလို့လူတဲ့တန်းနဲ့ဆုံးကိုလူတွေကိုကြွေးရတယ်ဆိုတာအတိတ်ပဲမရှိဘူးအဲဒီလိုပြောဆိုပြီးတော့ဒီယဟန်တော်ကနေပြီးမြတ်စွာဘုရားကိုဒီအကြောင်းအရာကိုလျှောက်တာအဲဒီမြတ်စွာဘုရားလျှောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲဒီမှာအဲ့ဒီကိုရောကိုခေါ်ရဲဆိုပြီးတော့တန်ခါပရိသတ်တွေခေါ်တယ်ခေါ်ပြီးတော့ အဲ့ဒီမှာသင်္ဟမိဘနှစ်ပါးကိုဆွမ်းခံကြွေးနေတယ်ဆိုတာဟုတ်သလားလို့မေးတယ်။အဲ့ဒီလိုမေးတဲ့အခါကလည်းကြတော့မှဒီသာဒီဟန်တော်လေးကလည်းပဲအမှန်တိုင်းပဲဝန်ခံပြီးတော့လျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားတာဓုသုံးကြိမ်ခေါ်တော်မူတယ်။ဘာဖြစ်လို့ဘာလုပ်လိုက်တယ်။အဲ့ဒီမှာတာဓုသုံးကြိမ်ခေါ်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီယဟန်တော်လေးကိုချီးမွမ်းတော်မူတယ် ငါဘုရားဟာလည်းပဲသူ့ဝဏတာမဖြစ်စဉ်ခက္ကနာတို့မှာမိဘနှစ်ပါးကိုဒီလိုပဲငါလှုပ်ကြွေးခဲ့တယ်။ယဟန်တော်များဟာလည်းပဲမိမိတို့ရဲ့မိဘများကိုဒီလိုလှုပ်ကြွေးတဲ့လေလှုပ်ကြွေးကောင်းနေဆိုတာကိုအဲ့မှာမြတ်စွာဘုရားကအဲ့ဒီယဟန်တော်လေးကိုအကြောင်းပြုပြီးတော့ငါဘုရားအဲ့ဒီမှာကျေးသာဖြစ်စဉ်အချိန်ကာလတုန်းကဆိုပြီးတော့ဒီဇတ်တော်လေးကိုမြတ်စွာဘုရားပြန်ပြီးဟောတာငါဘုရား ဒီတာဝတိမြို့ရဲ့အဲဗာရဏတိမြို့ဗာရဏတိမြို့မှာဗျမ္မာမင်းပုတ်ဆိုးတဲ့ခါကာလမှာအဲ့ဒီမှာအဲ့ဒီမြို့ရဲ့အရှိတောင်တောင်အရှိမြောက်တောင်အရမှာတာလိတာဆိုတဲ့ပုံနာရွာကြီးရှိတယ်အဲ့ဒီပုံနာရွာကြီးမှာလည်းပဲအဲ့ဒီမှာအင်မတန်မှချမ်းသာကြွယ်ဝတဲ့ပုံနာကြီးရှိတယ်အဲ့ဒီပုံနာကြီးဟာဒီမြို့ရဲ့အရှိမြောက်တောင်အရမှာ ဘယ်တထောင်များရှိတဲ့တလေးလေတော်ကြီးစိုက်ပြိုးတယ်အဲ့ဒီမှာတလေးလေတော်ကြီးစိုက်ပြိုးပြီးတော့အဲ့ဒီမှာစပားပင်နေဖြစ်လာပြီဆိုတဲ့အခါကာလကြတော့မှအဆောင်ကိုထားပြီးတော့မှသူဟာတော့ကိုမသွားတော့ဘူးဆောင်နေထားတယ်အဆောင်စီကပဲအားလုံးနားထောင်နေအခြေအနေတွေဒီစပားကင်းတွေရဲ့အနေအထားတွေကိုသူပဲနားထောင်တယ်အဲ့ဒီလိုနဲ့အဲ့ဒီတလေးလေတော်ကြီးရဲ့အရှင်းမြောက်တော့ရက်မှလည်းပဲ အဲ့ဒီမှာအင်မတန်မှကြီးမားတဲ့တောင်ကြီးအဲ့ဒီတောင်ကြီးမှာလက်ပံတော်ကြီးတစ်ခုရှိတယ်ဒီလက်ပံတော်ကြီးထဲမှာလည်းပဲကြေးသားပေါင်းများစွာအဲ့ဒီလက်ပံတော်ကြီးမှာနေကြတယ်အဲ့ဒီလက်ပံတော်ကြီးထဲမှာနေကြတဲ့ကြေးသားများကိုအုပ်ချုပ်တဲ့ဘုန်းကြီးတို့ရဲ့အလောင်းတော်ဟာအဲ့ဒီကြေးမင်းကြီးရဲ့သားတော်ဖြစ်တယ်ကြေးမင်းကြီးရဲ့သားတော်ဖြစ်တဲ့အတွက်ကြောင့်မိဘများ အရွယ်ကြီးရင်လာတဲ့ခါကလာကြတော့ဘုန်းကြီးတို့အလောင်းတော်ကြီးမင်းကသူ့ရဲ့ယာတိအလိုက်သူ့ရဲ့လအလိုက်ပေါ့အကုန်လုံးသိတယ်ဘယ်နေရာဘယ်ဌာနမှာဘယ်တတိတဏ္ဏနေရင့်မဲ့နေပြီအဲ့ဒီမှာသွားပြီးတော့အားလုံးစားကြတောက်ကြမယ်အဲ့ဒီမှာသွားစားကြခြေသားပေါင်းများစွာအဲ့ဒီကနေပြီးတော့စားတောက်လို့နောက်တနေ့ရမှာအကုန်လုံးလည်းမစားဘူးလူတွေစားဖို့အတွက်လည်းပဲ ခြားပုဂ္ဂိုလ်တွေစားဖို့လည်းပဲကြံထားတယ်။နောက်အဲ့ဒီကနေပြီးတော့သူကဆက်သားတွေလွတ်တယ်ဘယ်နေရာပဲတိုးကိုသွားဆိုပြီးဆက်သားလွတ်တယ်အခုသူအပြင်အခုတာလိဒရွာရဲ့အရှင်းမြောက်တောင်မှာရှိတဲ့သလေးလေတော်ကြီးအဲ့ဒီသလေးလေတော်ကြီးကိုသွားသွားပြီးတော့အဲ့ဒီမှာသလေးစပါးကြီးရင့်မှဲ့ပြီလားသွားပြီးကြည့်အဲ့ဒီမှာသွားကြည့်ဆိုတာကသလေးသွားပြီးတော့ထောက်တော်ဖြစ်တဲ့ဒီကျေးသားကနေပြီးတော့စပနံကိုကပ်ဖြတ်ယူလာပြီးတော့ကျေးမင်းထံကိုဆက်တတ်ရတယ် ဘုန်းကြီးတို့အလောင်းတော်ကြည်မြင်တဲ့ဆက်သက်အဲဒီမှာနှုတ်သေးတယ်ဆိုရင်သွားမစားရဘူးရစ်မဲ့ပြီဆိုတဲ့ခါကျမှသွားတယ်အဲ့ဒီတလေးလေတော့သွားတဲ့ခါကလာကြတော့ဒီကြေးအုပ်ကြီးဆင်းလာတဲ့ခါကလာအများကြီးပဲအဲ့ဒီမှာကြေးတွေစားလိုက်တဲ့ခါမှာဒီကြေးတွေကလည်းစီကန်းရှိတယ်ဘုရားအလောင်းတော်အုပ်ချုပ်တာဆိုတော့စီကန်းရှိတယ်စီကန်းတစ်ချမ်းနဲ့ပဲအဲ့ဒီလေတော်ကြီးကိုတခါတဲ့အစင်လိုက်စင်လိုက်စားသွားတယ်အဲ့လိုစားသွားပြီးတဲ့ခါကလာကြတော့အဲ့ဒီမှာ အင်မတန်မှကြီးမားတဲ့ကြီးမင်းကြီးပေါ့ခုဘုန်းကြီးတို့လောင်းတော်ကြီးမင်းကြီးဟာဒေါင်းကြီးလောက်ရှိတယ်တဲ့ဟူဒေါင်းကြီးလောက်ရှိတယ်တဲ့စားထဲမှာသူ့မှာလေရေးသုံးရင်တဲ့အဲ့ဒီမှာအင်မတန်မှကြီးမားတဲ့ဒီအလောင်းတော်ကြီးမင်းကြီးဟာတခြားကြီးတွေစားပြီးတော့မှသူကနောက်ကနေပြီးတော့အကုန်လုံးလိုက်စားစားပြီးပြီဆိုရင် အားလုံးကဝါပြီးတော့ပြန်ရပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီကြီးမင်းကြီးဟာ သူ့ရဲ့နှုတ်သီးနဲ့ရနိုင်တဲ့လောက်ဇဗနန်တွေကိုဖြတ်တယ်။လှုပ်သီးနဲ့ဆန့်နိုင်တဲ့လောက်ဇဗနန်တွေကိုဖြတ်ပြီးတော့မိမိရဲ့တချီစာတကိုက်စာပေါ့။အလုံးကိုက်ချီပြီးတော့ပြန်သွားတယ်။ကိုက်ချီပြီးပြန်သွားတဲ့အခါသူတစ်ခါတစ်ခါကိုက်ချီပြန်သွားတဲ့အခါမှာဖြာတရားစာ200စာလောက်ပါသွားတာပေါ့လေ။ဖြာတစ်ချက်စာတစ်ချက်စာလောက်။အဲဒီလိုပါပါသွားတဲ့အခါကျတော့ဒီလေဆောင်ပုံနာစဉ်းစားတယ်။ဟော တကယ်လို့လေရှင်ပုံသားကြီးလာရင်ဒီစပားတွေကိုငါရိတ်သိမ်းပြီးခိုးယူနေတယ်လို့ငါ့ကိုထင်တော့မှာပဲတခြားခြေသားတွေနဲ့လည်းမတူဘူးဒီခြေသားကြီးဟာအင်မတန်မှလည်းကြီးမားတယ်လှလည်းလှပတယ်တင်းလည်းတင့်တယ်လေဒါပေမဲ့သူစားလိုက်ပြီဆိုရင်လည်းအများကြီးစားပြီးပြီဆိုရင်လည်းပဲအဲ့ဒီဇဗနန်လေးကိုတခါလဲပါးစပ်နဲ့နှုတ်သီးနဲ့ဆန်းတော့လောက်တခါလဲကက်ချီကက်ချီသွားတယ်ငါဒီလိုတော့မဖြစ်တော့ဘူး အဲ့ဒီမှာလေရှင်ပုံနာကိုငါအတိပေးမှဖြစ်မယ်ဆိုပြီးလေရှင်ပုံနာထံသွားပြီးအတိပေးတာအဲ့ဒီလိုလေရှင်ပုံနာထံသွားပြီးအတိပေးတဲ့အခါကလည်းကြတော့လေရှင်ပုံနာကိုဒီအကြောင်းကိုပြောပြတော့လေရှင်ပုံနာကလည်းပင်ဒီအလောင်းတော်ကြီးမင်းကြီးရဲ့အကြောင်းကိုပုံမှန်တရားနဲ့ပြောပြတွေကိုချစ်တဲ့စိတ်ကြီးဖြစ်နေ။အော်ဒီလောက်ကြီးမားတဲ့ကြီးသားကြီးရှိတကူဒီလောက်လှပတဲ့ကြီးသားကြီး။အေးကောင်းပြီဒီလိုဆိုရင်အသက်ရှင်ရဲ့နဲ့ အဲ့ဒီကြည်မင်းကြီးကိုငါလိုချင်တယ်မင်းကြော်ခွင်းများထောင်ပြီးတော့ဖမ်းခဲ့ပါဆိုတော့မှအဲ့ဒီမှာလေရှင်ပုံနာဖြစ်တဲ့ပုဂ္ဂိုလ်ဟာဒီခြေသားတွေရဲ့တရက်ကနှစ်ရက်နှစ်ရက်ကသုံးရက်ဆိုတော့ तू သိပြီလေဘယ်လိုဆင်းတယ်ဘယ်နှန်းကစဆင်းမယ်ဆိုတာ तू သိနေပြီဒီခြေမင်းကြီးဟာလေဘယ်လိုနေရာမှာဆင်းမယ်ဆိုတာ तू သိနေပြီနှစ်ရက်သုံးရက်လောက်လေ့လာလိုက်တဲ့အခါကုန်သိသွားတဲ့အခါကျတော့မှအဲ့ဒီခြေမင်းကြီးဆင်းမဲ့နေရာကိုပဲကြုံဝင်နေထောင်တာလေ အဲ့လိုကြော်ကွင်းတွေတောင်တန်းပြီးတဲ့အခါကလည်းကြတော့သူတဏှာကနေစောင့်ကြည့်တယ်ကြေးတွေအလုံးလာနေစားကြတယ်ပောက်ကြတယ်အဲ့ဒီချိန်မှာဂျေမင်းကြီးဆင်းလာတယ်ဆင်းလာတယ်ဆိုရင်ပဲသူတောင်တားတဲ့နေရာပဲသူမှန်းတဲ့နေရာပဲအဲ့ဒီမှာတနေ့အဲ့ဒီနေရာမှာပဲဆင်းတယ်ဆင်းလိုက်တဲ့အတွက်ကြောင့်မို့လဲပဲဂျေမင်းကြီးမှာကြော်ခွင့်မိသွားတယ်မိပေမဲ့ဂျေမင်းကြီးဟာချက်ချင်းငါအန္တရာယ်တွေ့နေပြီလို့မအောင်ဒါခေါင်းဆောင်ဆိုတာကြည့်နော်ခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ဟာနောက်လိုက်ငယ်သားပုံမှာဘလောက်ငဲ့ညာရတယ်ဆိုတာဒါလေးလည်းပဲသိဖို့လိုတယ် အဲ့ဒီလောင်းတော်ဂျင်မင်းကြီးဟာသူအန္တရာယ်နဲ့ကြုံတွေ့တဲ့အခါမှာအားလုံးငယ်သားတွေအတိမပေးဘူးအသာလေးငြိမ့်နေတယ်အားလုံးဝအောင်စားပြီစီဆိုပြီးတော့ငြိမ့်နေတယ်အားလုံးကျေးသားတွေဝပြီဆိုတဲ့အချိန်ကြတော့မှသူအန္တရာယ်ကြုံနေပြီဆိုတဲ့အတန်မျိုးနဲ့អော်လိုက်တဲ့အခါကြတော့မှအားလုံးကျေးငယ်တွေပြန်သွားကြတယ်အဲ့ဒီမှာကျေးငယ်တွေပြန်သွားတဲ့အခါကြတော့ဒီလောင်းတော်ဂျင်မင်းကြီးကျန်နေရတယ်အဲ့ဒီအချိန်မှာလေသောဘုံသားကသွားပြီးတော့ဂျင်မင်းကြီးကိုဖမ်းဖမ်းယူပြီးတော့ မိမိရဲ့ပိုင်ရှင်ဖြစ်တဲ့လေရှင်ပုံနာကြီးထံမှာသွားပြီးတော့ဂျေမင်းကြီးကိုအပ်တဲ့အခါမှာလေရှင်ပုံနာကြီးဟာအဲ့ဒီဂျေမင်းကြီးကိုတွေ့တယ်ဆိုရင်ပဲအလောင်းတော်ဂျေမင်းကိုတွေ့တယ်ဆိုရင်ပဲပိတ်ပွေ့ဖွဲပြီးတော့တခါလေးယူယူရရပုတ်တက်ပြီးတော့အဲ့ဒီမှာသူ့ကိုမေးတယ်လေရှင်ပုံနာကမေးတယ်အမောင်ကြီးသားတင်ဟာသူများနဲ့မတူဘူးတဲ့သူများတဲ့ဝမ်းပိုက်ကြီးဟာလည်းကြီးမားတော့တင်များကြီးလည်းစားတယ် အထူးအားဖြင့်တဲ့သင်ဟာကျွန်ုပ်နဲ့တင်ဟာမျိုးသူရံပဲမြန်ရှိခဲ့သလားကျွန်ုပ်ဘာပြုလို့လဲတခြားကျေးသားတွေကဝမ်းဝယုံနေစားတယ်တင်ကဝမ်းဝယုံနေမဟုတ်ဘဲနဲ့ကျွန်ုပ်ရဲ့စပားတွေကိုတခါလေကိုက်ဖြတ်ပြီးတော့ယူယူသွားတယ်ဆိုတော့တင့်မှာထိမ့်သိမ့်မှုထဲ့ဖို့ဗန္ဒာကြည်ကြတွေရောဆောက်လုပ်ထားသလားမေးတယ် ဓမ္မမို့ညို့သူရံပဲဖြစ်လို့ကျွန်ုပ်ရဲ့စီးပွားတွေပျက်စီးလို့တဲ့စိတ်ဆန္ဒကြောင့်များတင်းဒီလိုဖြစ်စီးနေသလားဆိုတော့အဲ့ဒီလိုမေးတဲ့အခါကလည်းကြတော့ဘုန်းကြီးတို့အလောင်းတော်ကြည်မင်းကနေပြီးတော့အဲ့ဒီမှာပုံနာကြီးကို သူဖြေချပေးတယ်ပုံနာကြီးကို သူဖြေချပေးတယ်ဘာဖြေချသလဲဆိုတော့သူဟာတာဝန်ကြီး၃ရပ်ကိုသူထမ်းဆောင်နေရတယ်တာဝန်ဘယ်နှရလဲ အဲ့ဒီမှာတာဝန်၃ရပ်ကိုထမ်းဆောင်နေရတယ်တဲ့သူထမ်းဆောင်နေရတဲ့တာဝန်ကဘာတွေလဲဆိုတော့နမေဝေရံကယနမေဝေရံတရားသိတိကုဋ္ဌမရှံနဝိစတိဣနံမုံဇံမိတံဣနံမုံဇံမိနံတံမိတဗ္ဗတောကေတသိပတိဘယ်ရှင်ပုံနာကြီးကျွန်ုပ်ဟာကျွေးညီတွေလည်းကျွန်ုပ်မှာရှိနေပါတယ် အဲ့ဒီမှာတင်နေတဲ့ကျွေးညီတွေကိုလည်းကျွန်ုပ်ဆက်နေရတယ်မှတ်တာနော်နံပါတ်1နံပါတ်2ကကျွန်ုပ်မှာကျွေးသစ်လေချနေရပါသေးတယ်ကျွန်ုပ်ရဲ့ဘဝအတွက်နောင်ရည်အတွက်ကျွန်ုပ်ကျွေးတင်လေချရပါသေးတယ်နံပါတ်3ကျွန်ုပ်ရွှေအိုးလေးမြုပ်နှံနေရပါသေးတယ်တန်ဝန်ဘယ်နှခုလဲ3ပါ တန်ဝန်၃ခုအဲ့ဒီမှာတန်ဝန်၃ခုကျွန်ုပ်မှာမိအိုဖအိုရှိနေပါလေကျွန်ုပ်ရဲ့မိအိုဖအိုဟာအတောင်တွေလဲကျွတ်လွတ်ကုန်ပါပြီဘယ်မှပြန်ပြီးတော့အစာရေစာ ရှားပွေစားတောက်နိုင်ဖို့ရစွမ်းရည်မရှိတော့ပါဘူးအဲဒီလိုစွမ်းရည်မရှိတော့တဲ့အတောင်နဲ့ပြန်ပြီးတော့ရှားပွေစားတောက်နိုင်ခြင်းက မရှိတော့တဲ့မိအိုဖအိုများကို သူတို့ကျွေးခဲ့တဲ့ကျွေးဟောင်းကိုကျွန်ုပ်ဆက်တဲ့အနေအားဖြင့်ကျွန်ုပ်မိဘနှစ်ပါးအတွက်ကျွေးမွေးဖို့ရာအတွက်ကျွန်ုပ်ယူသွားရခြင်းဖြစ်ပါတယ်။အဲကျွေးမွေးရခြင်းဖြစ်ပါတယ်။နံပါတ်1ကျွေးတဲ့ချတယ်ဆိုတာဘာလဲ။ကျွေးတဲ့ချတယ်ဆိုတာတခြားမဟုတ်ပါဘူး။ကျွန်ုပ်မှာတောင်အလက်မစုံသေးတဲ့တားငယ်သမီးငယ်လေးတွေရှိပါတယ်။အဲ့ဒီတားငယ်သမီးငယ်လေးတွေကိုကျွန်ုပ်ပြုစုကျွေးမွေးနေပါတယ်။ အဲ့လိုပြုစုကြွေးမွေးလို့ကျွန်ုပ်တို့အသက်အရွယ်ကြီးရင်လို့အိုမင်းမစွမ်းဖြစ်ပြီဆိုရင်ဒီတန်းငယ်သမီးငယ်လေးတွေက ကျွန်ုပ်တို့အကျွေးကိုပြန်ဆက်ကြပါလိမ့်မယ်။ဒါကြောင့်ကျွန်ုပ်ကြွေးတဲ့လက်ချနေရပါလေ။ဒီလိုဆိုရင်အတင်ချင်းမင်းရွှေအိုးမြုပ်တယ်ဆိုတာဘာလဲတဲ့မိတယ်။ရွှေအိုးမြုပ်တယ်ဆိုတာတခြားမဟုတ်ပါဘူးတဲ့။ကျွန်ုပ်ရဲ့လက်ပံတော်ကြီးထဲမှာ အတောင်လက်တွေအမွှေးတောင်တွေချွတ်ပြီးတော့ဘသူမှပြုစုမဲ့လူမရှိတဲ့ပြုစုမဲ့ပုဂ္ဂိုလ်မရှိတဲ့ဟိုမင်းမစွမ်းကိုယ်တိုင်ရှားပွေစားတော့နိုင်ခြင်းကမစွမ်းနိုင်တော့တဲ့ကြီးအိုကြီးတွေရှိကြပါလေအဲ့ဒီကြီးသားအိုကြီးတွေလည်းပဲကျွန်ုပ်ဟာရွှေအိုးမြုပ်တဲ့အနေအားဖြင့်ခွဲချမ်းပြီးတော့ကျွေးမွေးလှူဒန်းနေရပါလေအချက်ပဲနှစ်ချက်လဲသုံးချက်နော် အဲ့ဒီမှာဘုန်းကြီးတို့ကြည့်ကျွေးအောင်ဆက်တဲ့အနေအချင်းမိဘရဲ့ကျွေးတွေကိုမိဘကကျွေးမွေးလာခဲ့တဲ့ကျေးဇူးတွေကိုပြန်ပြီးတော့သိပြီးတော့မိဘများကိုပြန်လုပ်ကျွေးတာအခုဘုန်းကြီးတို့ယောဂီများ အားလုံးဟာမိမိတို့မိဘဆိုတာရှိခဲ့ကြတယ်ဒီကနေ့မိမိတို့ဒီမှာအမေရိကန်နိုင်ငံမှာရောက်လာပြီးတော့ဒီလိုပြည့်ပြည့်စုံစုံနဲ့တင့်တောင့်တင့်နေချမ်းချမ်းသာသာနဲ့သုံးနိုင်ဆွဲနိုင်တယ် အဲ့လိုသုံးနိုင်စွဲနိုင်ပြီစွဲနိုင်ဖို့အတွက်ဒီလိုအခြေအနေမျိုးရောက်ဖို့အတွက်မိဘကမိမိတို့ကိုအသက်ရှည်အောင်မွေးလာတဲ့အချိန်ကစပြီးတော့ဘာမှရှားပွေလုတ်ကင်ပြီးတော့မစားတော့နိုင်တဲ့အချိန်ကစပြီးမိဘကကျွေမွေးမပြုစုခဲ့ရဘူးလားမိပါလေအမတန်ပြုစုခဲ့ရတယ်မိပါလေကျွေးမွေးခဲ့ရအထူးအားဖြင့်အမေပေါ့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှားပွေပေးပြီရှားပွေပြီးတော့အာလုံးပြည့်စုံအောင်ရှားပွေပေးပြီမြင့် မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒီသားငယ်သမီးငယ်လေးတွေကိုကြည်ပြင်းပြီးတော့လာအောင် ကျူးမွေးခဲ့ရတယ်။ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီမိဘနှစ်ပါးဘာနဲ့တူတယ်လဲဆိုတော့ဗြဟ္မာတိမာတာဗုဒ္ဓရောတဲ့မိဘနှစ်ပါးဟာဗြဟ္မာနဲ့တူတဲ့ဘာနဲ့တူလဲဗြဟ္မာနဲ့တူတယ်ဗြဟ္မာမင်းကြီးနဲ့တူတယ်တဲ့ အဲ့ဒီဗြဟ္မာများဟာမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မစုတရား၄ပါးနဲ့နေတယ်တဲ့။ဒါကြောင့်မိဘများဟာလည်းပဲအဲ့ဒီဗြဟ္မာကြီးကဲ့သို့ဗြဟ္မစုတရား၄ပါးဖြစ်တဲ့မေတ္တာကရုဏာမုဒိတာဥပေက္ခနဲ့ဒီသားသမီးများပေါ်မှာပြုစုလုပ်ကြွေးကြတယ်။မိမိတို့ရဲ့ဝမ်းပိုက်တွင်းမှာသားရဲ့သမီးရဲ့လို့မတိသေးခင်အချိန်လေးကိုကမိဘကဟောဒီအတွင်းမှာရှိခဲ့တဲ့သားတန်ဒီသားလေးအနေခက်မှဆိုးလို့ ကုံကုံကြွားကြွားမလုပ်ဘဲနဲ့မရှောင်ရဘူးလားတကယ်လို့ကုန်းလိုက်ကြွားလိုက်မယ်ဆိုရင်ခါကိုလိန်ချိုးသလိုလှဲ့ချိုးသလိုဖြစ်မှာစိုးလို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှောင်ကျင်ရတယ်ကိုမိမိနှစ်သက်ပေးမယ်လို့လည်းပဲအပူတွေအဆက်တွေမစားဘဲနဲ့မရှောင်ရဘူးလားအတွင်းမှာရှိနေတဲ့မိမိရဲ့တားရဲ့သမီးရဲ့လို့မသိသေးတဲ့ဒီတန်တန်တွေလေးအနေခက်မှဆိုလို့အစားအသောက်ကရှာပြီးတော့ရှောင်ကျင်လာခဲ့ရတယ်ဒါတားသမီးပေါ်မှာမေတ္တာထားတာ ပါထားတာလေတာမတမိမတောင်မသိသေးဘူးနော်ဒီမှာမေတ္တာထားတကယ်ကိုမိမိရဲ့ဒီကိုယ်လေးကိုတခါလေယူယူရရမပြတ်မစည်းရအောင်ဆောက်ရှောက်တင်တင်နေတာဒါမေတ္တာနဲ့တကယ်လို့မွေးဖွားလာပြီဝမ်းပိုင်းရဲ့အပြင်ရောက်လာပြီဆိုတဲ့အခါကလာကြတော့ဟောဘာမှမသိသေးတဲ့သားလေးသမီးလေးပေါ်မှာ ချင်းတို့ယင်းတို့မှက်တို့မကက်ရအောင် မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကအနိကဆောင်းရှောင်းပြီးတော့ဒါတွေကိုခြောက်လှန့်ပေးရတာတွေမလုပ်ရဘူးလားမလုပ်ပါဘူးတာသမီပေါ်မှာကရုဏာထားဘာလုပ်တာလဲဘာကြောင့်လဲဆိုတော့ဒီသားလေးကချင်းလာလို့ချင်းလေးလာနေပါလေချင်းကြိုက်ပါလေမှက်ကြိုက်ပါလေဆိုလို့ပြောနိုင်ရလားမပြောနိုင်ဘူးအဲ့ဒီမှာပက်လက်ကလေးနဲ့ခြိကားရလက်ကားရနေနေတာအဲ့ဒီမှာဒီနေရာကနာလို့လည်းပဲနာတယ်လို့မပြောနိုင်ဘူးငိုးချင်တယ် ဒီနေရာမှာဘာဖြစ်ပါလေလို့ဖြစ်တယ်လို့မပြောနိုင်ဘူးဘိုင်းအောင်လို့အောင့်တယ်မပြောနိုင်ဘူးလေနာလို့လေနာနေပါတယ်မပြောနိုင်ဘူးအဲလိုမပြောနိုင်သေးတဲ့ဒီတားငယ်သမီးငယ်လေးကိုမိခင်ဖြစ်တဲ့ပုဂ္ဂိုလ်ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာအဲဒီလိုဝေဒနာတွေမခံစားရအောင်ချင်းမဲ့ရင်စသည်တွေမကက်ရအောင်အဲ့ဒီသားလေးပေါ်သမီးလေးအပေါ်မှာကရုဏာတနာကျင်လာတဲ့အနေအချင်းကရုဏာမထားဘူးလားဗျာကရုဏာတွေထားရတယ် အဲ့ဒီသားလေးသမီးလေးတွေအရွယ်ရောက်လာတဲ့အခါကျတော့ဘုန်းကြီးတို့ယောဂီများကြောင်းတက်ကုန်ကြပြီ။ကြောင်းတက်တဲ့အခါကျတော့သားလေးသမီးလေးတွေကြောင်းသွားကြောင်းပြန်တခါနဲ့အရွယ်လေးရောက်လာတဲ့အခါကာလကျတော့သားသမီးတွေပျော်ပျော်ရွှင်ရွှင်နဲ့ကြောင်းတက်ကြောင်းပြန်တာကိုမြင်ရတွေ့ရတဲ့အခါအရွယ်ရောက်လာတဲ့သားသမီးလေးကြည့်ပြီးတော့ဝမ်းမြောက်ဝမ်းသာမဖြစ်ရဘူးလား။ဟောမုရိတာပွားနေတာ။ဘာပွားနေတာလဲ။မုရိတာပွားနေတာ။ သားသမီးလေးတွေကြည့်ပြီးတော့ဒီခါလဲဝမ်းမြောက်ဝမ်းသာပီတိတွေဖြင့်ကိုသားလေးတွေကိုသမီးလေးတွေဒီခါကိုယ်တိုင်ပြုပြင်ပေးကိုယ်တိုင်ဖိလိမ့်ပေးအဲ့ဒီမှာဝမ်းမြောက်ဝမ်းသာဖြစ်နေတာချိန်တန်ရွယ်ရောက်လူလန်းမြောက်လို့အိမ်တော်ရသားကြပြီဆိုရဲ့ချိန်ကြတော့ဟောကိုကသူ့ကိုအတတ်ပညာတွေလည်းသင်ကြားပေးပြီးပြီစွမ်းနိုင်တယ်မြသူတို့ကိုလည်းပဲပူညီပံ့ပိုးပေးပြီးပြီသူ့အိုသူ့အိမ်နဲ့သူ့နေရာလေးနဲ့သူ့ဟာလေးနဲ့အဆင်ပြေပြေ နေရထိုင်ရတာကိုမြင်ရတဲ့အခါကျတော့ဟောဘာမှသူတို့အတွက်ကြောင်းကြပူပန်စရာမလိုဘဲနဲ့ဥပိ္ပခါပွားတာဘာပွားရတာလဲဒါကြောင့်မို့မိဘနှစ်ပါးတာသမီပေါ်မှာဒီမေတ္တာကရုဏာမုဒိတာဥပိ္ပခါဆိုတဲ့ဒီဗြဟ္မဝိဟာရတရားပြမစုတရားလက်ခံထားခဲ့တဲ့အတွက်ကြောင့်မို့ဗြဟ္မာကြီးနဲ့လေတူတယ်တဲ့ဘာနဲ့တူပါလိမ့်မလဲဒါကြောင့်မိမိတို့ကိုအခုလိုဒီအရွယ်ရောက်လာအောင် အသက်ရှည်လာအောင်ဒီပညာတွေတက်လာအောင်ဒီလိုအခြေအနေမျိုးတွေရလာအောင် ပြုလုပ်ပေးခဲ့တာဒါမိဘရဲ့ကျေးဇူးတွေဘသူကျေးဇူးတွေလဲမိဘရဲ့ကျေးဇူးတော့အထူးအားဖြင့်မိခင်ရဲ့ကျေးဇူးကဘယ်လောက်ကြီးတယ်ဆိုတာဘွေးတို့စဉ်းစားကြည့်ပေါ့အနေကသားပေါ်သမီးပေါ်မှာပြုစုပေးတာမိခင်ပဲအဲဒီမှာမိခင်ဟာသားသမီးလေးတွေပေါ်မှာဒီမိမိရဲ့သားလေးပေါ်မှာ သမီးလေးပေါ်မှာ ဟိုရုပ်ဆင်းအင်္ဂါတွေအဖူးလေးအကျိတ်လေးပေါက်လာရင်တောင်မှအဖူးလေးအကျိတ်လေးပျောက်သွားအောင်မိဘကမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဟိုလိုလှုပ်ပြီးဒီဆေးလေးလိမ့်ပြီးဟိုကလေးလိမ့်ပြီးဒါနဲ့ဆက်ပြီးတော့ဘုန်းကြီးကဟိုဘုန်းကြီးတတိယတာလေးပေါ့ဘုန်းကြီးရဲ့မိခင်ကြီးကိုတတိယတာလေးပြောပြရင်းတယ်မိဘနှစ်ပါးပေါ်မှာဘုန်းကြီးဟိုစာပေအရသိထားလို့မိဘတွေဟာကျေးဇူးရှိတယ်ကိုယ်လည်းစာပေတွေသင်ကြားထားတဲ့ပုဂ္ဂိုလ်ဆိုတော့ စပေရမိဘကျေးဇူးရှိတယ်ဆိုပြီးတော့မိဘတွေကိုဘုန်းကြီးကိုရင်ဘဝတွေကဘုန်းကြီးဆောင်းလျှောက်ပါတယ်ကိုရင်ဘဝတွေကမိဘနှစ်ပါးကိုဆောင်းလျှောက်ပါတယ်ဘုန်းကြီးရှိနေတဲ့ဘုန်းကြီးမှာအသုံးဆောင်ကိုဘုန်းကြီးဘာမှမသုံးမဲနဲ့မိဘနှစ်ပါးကိုသာသုံးစေပါတယ်ဘုန်းကြီးကိုယ့်ဟာကိုယ်စင်စင်ရဲရဲနဲ့ဘယ်ဘဝကိုရပ်တည်ပြီးပညာသင်ကြားခဲ့ပါတယ်အဲ့ဒီလိုနဲ့မိဘနှစ်ပါးကိုဘုန်းကြီးပြုစုနေရဟန်းဘဝရောက်လာတော့လေရဟန်းဘဝမိဘနှစ်ပါးကိုဆွမ်းဆန်တော်စေရေးဆိုပြီးတော့ ုန်းကြီးမှာရှိနေတဲ့လန္နာပါတွေကနေပြီးတော့မိဘနှစ်ပါးကိုထောက်ပံ့ပါတယ်ဒါဆွမ်းဆန်းတော်စရိတ်မိဘနှစ်ပါးကိုဓမင်းအမြဲတမ်းကြွေးတယ်ဆိုပြီးတော့မိဘနှစ်ပါးကိုဆွမ်းဆန်းတော်စရိတ်နဲ့ထောက်ပံ့ပါတယ်အဲလိုထောက်ပံ့ပြီးတော့နေပါတယ်ဒါမိဘရဲ့ဂျေဇုကိုစာအနေနဲ့ပဲသိနေတာပါမိဘဂျေဇုတွေရှိတယ်မိဘဂျေဇုကကြီးတယ်ဆိုတာဒီလိုပဲသိပါတယ်ဒါပေမဲ့ဘုန်းကြီးဒီလောက်နှိုက်နှိုက်ချွတ်ချွတ်တကယ်ကို နှလုံးသားထဲကနေပြီးတော့မိဘဂျေစုကိုမသိခဲ့ဘူးဒီနေ့မှဘုန်းကြီးရန်ကုန်ရိပ်တာမှာဒီဘုန်းကြီးရဲ့တူလေးတွေတူမလေးတွေဒီကလေးတွေကိုဘုန်းကြီးပညာတတ်ဖြစ်စေချင်ပါတယ်ဘုန်းရပညာတတ်လေးတွေဖြစ်စေချင်တော့ဘုန်းကြီးတူလေးနှစ်ယောက်ကိုဘုန်းကြီးကျောင်းကိုခေါ်ထားပြီးတော့ကျောင်းထားပေးပါတယ်အဲ့ဒီကလေးနှစ်ယောက်ရဲ့အဝတ်အစားကစပြီးတော့ဘုန်းကြီးကိုယ်တိုင်လျှော်ဖို့ပေးပြီးတော့ကလေးတွေကလည်းငယ်သေးတာဆိုတော့ကိုယ်တိုင်ပဲလျှော်ဖို့ပေးပြီးတော့နောက်ဆုံးကို့မှာ ရှိတဲ့ခြုံနဲ့ခြုံတဲ့တောင်မှကလေးတွေအနှွေးတွေဖြစ်နေဒီခါနဲ့ချုပ်တက်တဲ့ပုဂ္ဂိုလ်ကိုချုပ်ခိုင်းပြီးတော့ဒီလိုပဲပြုစုဆောင်ရှောက်ဒီနေ့မှကလေးနှစ်ယောက်မကြမ်းပါဘူးအဲ့ဒီမှာကလေးနှစ်ယောက်မကြမ်းပါတဲ့အခါကာလကြတော့ဖြားတာပေါ့လေတုပ်ကွေးပြားဖြားတော့အဲ့ဒီမှာသူတို့ဘုန်းကြီးခြေထောင်လေးထဲမှာထားပြီးတော့ကလေးတွေကဖြားတွေကတက်တော့ဒီခါနဲ့ကြောင်ကရန်းနေနဲ့ရောင်လိုက်ထားလိုက်အဲ့ဒီမှာဘုန်းကြီးကသူတို့ကိုခြေထောင်နဲ့ထည့်ပြီးတော့ဘေးကနေခုံလေးနဲ့ထိုင်ဆောင်အဲ့ဒီမှာညာဘက်မှာထိုင်ဆောင် အဲ့လိုထိုင်ဆောင်နေတဲ့အခါကျတော့ဟိုမှာကလေးတွေကတခါလေးရောင်လိုက်ဟိုဘက်လူးလိုက်ဒီဘက်လူးလိုက်ကျွန်တော်ပြင်ထွက်မှာဆိုလို့ပြန်ပြန်ပြီးတော့ကျွန်တော်နဲ့ထည့်ပေးအဲ့ဒီလိုနဲ့ဒီကလေးနှစ်ယောက်ကိုဘုန်းကြီးစောင့်အောင်ပြီးတော့ပြုစုရင်းနဲ့ဘာတတိယလဲဆိုတော့ဘုန်းကြီးမကြမ်းမာစဉ်တုန်းကမေတော်ကြီးကိုသွားတတိယအဲ့ဒီမှာဘုန်းကြီးကိုရင်လေးဘဝကိုရင်ဘဝနဲ့ဘုန်းကြီးတို့ဒီမှာတောရဒေသတွေမှာဘုန်းကြီးတို့ကြောက်တို့ရေကြောက်တို့ဗါတဲ့ ဝက်သက်တို့ဘာတို့ဒါတွေပေါက်အဲ့လိုဝက်သက်တွေရေချောက်တွေစသည်ပေါက်တဲ့အခါကာလကြတော့မျက်နှာပေါ်မှာအဲ့ဒီမှာအနာလေးပေါက်တဲ့အခါကာလကြတော့ဘုန်းကြီးကဒီမေတော်ရဲ့လာလာပြီးစောင့်ရှောက်ပြီးပြည့်စုံတဲ့အခါဘုန်းကြီးကမျက်ရည်ချငိုတာကိုအဲ့ဒီမှာငိုတဲ့အခါကာလကြတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်မေတော်ကြီးကဘာပြောလဲဆိုတာဘာလို့ငိုတာလဲမငိုရဘူးမငိုနဲ့နော်ချော့တယ်ပြရနေပြီးတော့အဲ့ဒီမှာဘာလို့ငိုတာလဲမေးတော့တာမျက်နှာပေါ်မှာ ၆ပေါက်မှတွေထင်ကုန်ရလှပြက်ကုန်တော့မှာပဲဆိုပြီးဟိုလားဘုန်းကြီးကတိုင်းရဲ့မျက်နှာပေါ်မှာ၆ပေါက်မှတွေထင်တော့မှာပဲဆိုပြီးဘုန်းကြီးငိုတာဆိုတော့ပြောတော့ဟောငါသား၆ပေါက်မှတွေမထင်အောင်အမေကလှုပ်ပေးမှာပေါ့အမေကလှုပ်ပေးမှာပေါ့ဆိုပြီးတော့အဲ့ဒီမှာအဖျားတက်နေတာဆိုတော့နိုးတဲ့အချိန်လေးနိုးလိုက်ပြန်ပြီးပျော်သွားရင်ပျော်သွားလိုက်ဒီလိုနေတာကိုအဲ့ဒီအချိန်မှာဘုန်းကြီးမေတော်ကြီးကဘာလုပ်ပေးလဲဆိုတော့ဘုန်းကြီးမျက်နှာပေါ်ကိုရှာနဲ့လိုက်ရက်ပေးတယ်ဒါဘုန်းကြီးနောက်မှသိတာနော် အဲ့ဒီမှာရှာနဲ့လိုက်ပြီးတော့မျက်နှာပေါ်မှာလိုက်ပြီးတော့ရက်တယ်မျက်နှာပေါ်မှာမာယုမထင်အောင်ကိုစုပြီးတော့အဲ့ဒီမှာရှာနဲ့လိုက်ပြီးတော့ရက်ပြီးတဲ့ခါကျတော့ဘုန်းကြီးဖြတ်စုပြန်နိုးပြန်ရောအဲနိုးတဲ့ခါကျတော့အမေဖြစ်တဲ့ပုဂ္ဂိုလ်ဟာအသာတာလေးနေအသာလေးနေငါသားမျက်နှာပေါ်မှာမာယုမထင်အောင်မို့မာယုမထင်အောင်မို့မေလုတ်ပြီးနေတာအသာလေးနေအသာလေးနေအဲ့ဒီမှာဘုန်းကြီးအဲ့ဒါလေးကိုဒီကလေးနှစ်ယောက်ကိုဘုန်းကြီးစောင့်ရှောက်ရင်းနဲ့ဒီမေတော်ကြီးဘုန်းကြီးကိုပြုစုတာလေးကိုသွားတတိယလိုက်တာ တတိယလိုက်တဲ့အခါကျတော့မှဩမိဘဂျေစုမိခင်ဂျေစုဟာတက်ကြီးပါလားအဲ့ဒီမှာရှာနဲ့ရက်တယ်ဆိုတာတတိဆန်နေတာရက်တာအခုငါအမေကငါ့ကိုဒီလိုတောင်းရှက်ပေးတာပါလားဆိုအဲ့ဒီမှာဂျေစုတည်တယ်အဲ့ဒီတည်တဲ့အချိန်ကျတော့မရှိတော့ဘုရားတို့မိဘဂျေစုကိုတည်တယ်ဆိုတဲ့အချိန်မတည်မရှိတော့ဒါကြောင့်မို့ခုမှမိဘရှိနေမိဘနှစ်ပါးကို သိစိတ်တင်ရှားရှိနေတဲ့အချိန်လေးမှာပြုစုဖို့ဘုန်းကြီးကအထူးတိုက်တွန်းနေတာပါဒါဘုန်းကြီးရဲ့ကိုယ်တိုင်ကိုယ်တို့ပါဒါကြောင့်မိဘရဲ့ရှိစုခုမိဘများနေဆိုတာကိုဝိဇူကိုမေးကြည့်တဲ့အခါဘာတွေလောက်ရလဲမေးတော့ဝိဇူကပြောပန်းပေးတယ်ဒီလောက်နဲ့တော့ဒါမိဘယေရှုသိတယ်လို့ဘုန်းကြီးတို့လက်မခံနိုင်ပါဘူးဘုန်းကြီးကဒီလောက်လေးသိတာယုံနေတော့မိဘယေရှုသိတယ်လို့ကိုပြောလို့မရသေးပါဘူး တကယ်မိဘကျေးဇူးမိခင်ရဲ့ကျေးဇူးကိုသိတယ်ဆိုရင်ဘုန်းကြီးလိုနောင်တမရစေချင်ပါဘူးဘုန်းကြီးလိုနောင်တမရစေချင်အလိုမိဘကျေးဇူးကိုသိပြီးတော့မိဘကျေးဇူးကိုကြည်အောင်ဆက်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်စေချင်ပါလေကြည်အောင်ဆက်နိုင်ဖို့ဆိုတာကလည်းပဲတရားနဲ့ဆက်မှကြည်မှာပါဘာနဲ့ဆက်မှလဲတရားနဲ့ဆက်ရမှာပါဒါပေမဲ့ဘုန်းကြီးက မိဘကိုတရားနဲ့ကျေးဇူးဆက်နိုင်ပါတယ်သို့တော်လည်းပဲမိဘတွေကိုကြကြနာနာဘုန်းကြီးပြုစုပြီးတော့မပေးနိုင်ခဲ့ဘူးဟိုပြောရရင်ဘုန်းကြီးဆိုရင်ဘုန်းကြီးရဲ့ရရွာမှာနှစ်စဉ်နှစ်တိုင်းတကြီးပူဇော်ပွဲဆိုတာဘုန်းကြီးလှုပ်ပေးတယ်တကြီးပူဇော်ပွဲလှုပ်ပေးတယ်ဘုန်းကြီးတို့ကိုစားစရာတောက်စရာတွေအကုန်ကျွေးတယ်နောက်ပြီးတော့မုံဘုံလေးစားပွဲတောက်ပွဲတွေပြည့်စုံပေးတယ် ဝတ္ထုချင်းငွေတွေလည်းပဲသုံးရအောင်ဆွဲရအောင်လက်ထဲထည့်ပေးကိုယ်တိုင်သုံးကိုယ်တိုင်စားကျင်တာစားဆိုပြီးတော့လက်ထဲထည့်ပေးပါဒါမိဘနှစ်ပါးကိုယေရှုဆက်တဲ့အနေနဲ့ဘုန်းကြီးလုပ်နေတာဟာလို့သူတို့ပြောပြဘုန်းကြီးအမေစီတော့ကအဖေစီတော့ကမဟုတ်တပုတ်တော့မပေးနိုင်ခဲ့ဘူးဘုန်းနဲ့တည်ပြီးတော့မကျွေးနိုင်ခဲ့ဘူးမုံတုပ်ကလေးကိုခြင်ပြီးပေးရအခုချိန်ကျတော့ မိဘတွေကိုဘုန်းကြီးလှုပ်ကျွေးနိုင်တဲ့အခြေရှိပေမဲ့လို့လည်းပဲမရှိတော့မိဘတွေကြွေးဖို့မရှိတော့ဒါကြောင့်မို့ခုမိဘရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမေ့မနေကြပါနဲ့ကြာကြာနာနာမိမိကို ပြုစုခဲ့တဲ့ကျေးဇူးတွေကြွေးကျေးဇူးတွေမူရကျေးဇူးတွေပြန်ပြီးတော့ဘုန်းကြီးဆက်စီခြင်းပါတယ်အခုဟိတ္တိဆံဖြစ်တဲ့ဒီမှာခြေသားကတောင်မှမိဘကျေးဇူးကိုသိနေတယ် ဘုန်းကြီးတို့လူသားအသိဉာဏ်ရှိတဲ့လူသားတွေကဘာလို့မသိတာလဲဘာလို့မိဘယေရှုကိုမေ့နေတာလဲအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာပို့ပြီးတော့သိရမှာပေါ့ကိုယ်တောင်ဒီလောက်ပညာတွေသင်ထားပြီးကိုယ့်ရဲ့အခြေအနေတွေဘဝမြင်မှန်းနေပြီးဘဝအခြေအနေမြင်မှန်းအောင်ဒီမိဘကလှုပ်ပေးလိုက်တာဆိုတာကိုကိုလက်ခံကိုလက်ခံရမယ်ကိုယ့်အကူကြိုးစားလို့ဖြစ်လာတယ်ဆိုတာအဓိပ္ပာယ်မရှိဘူးကြိုးစားတာလည်းမှန်တယ်ကိုယ်တိုင်ကြိုးစားလို့လည်းဖြစ်လာတာလည်းမှန်တယ် မိဘကဒီရွယ်ရောက်အောင်မွေးလာခဲ့လို့မိဘကသာပြစ်ထားခဲ့ရင်ကိုဒီရွယ်ရောက်ထိအောင်အသက်ရှင်နိုင်ဘူးဘယ်ဒီလောက်ထိအောင်လည်းပဲကိုဘုံကကိုရမရတည်နိုင်ဘူးဒါကြောင့်ဒီပညာတွေအတိညာဏ်တွေအသက်ရှင်အောင်မွေးမြူလာတာတွေအဲ့ဒါတွေကိုဘုန်းကြီးတို့ယောဂီများကသိပြီးတော့မိဘကျေးဇူးကိုမသေးခင်မှာမိမိတို့ချမ်းချမ်းသာသာထားနိုင်အောင်ထားပါမိဘကိုပြုစုပါ မိဘကိုချေတတ်ပါ အခုဒီမှာအဟိတရိဆန်ဖြစ်တဲ့ကြည်သားကတောင်မိဘကျေးဇူးကိုမိဘရဲ့မွေးခဲ့တဲ့မိမိငယ်စဉ်က မိမိအတောင်းလက်မဆုံးခင်ကမိမိကိုကျွေးခဲ့တဲ့ကျေးဇူးမိမိခုလိုအသက်ရှင်လာအောင် မွေးမြူခဲ့တဲ့ကျေးဇူးအဲ့ဒီကျေးဇူးတရားတွေကိုသိပြီးတော့အဲ့ဒီမှာကျေးဇူးဆက်တဲ့အနေအားဖြင့်အဲ့ဒီမှာကျွေးပြန်ဆက်ပါတယ်ကျွေးကျေးဇူးမွေးကျေးဇူးကိုပြန်ဆက်တဲ့အနေအားဖြင့်မိဘကိုလှုပ်ကျွေးပါတယ်နောက်တက မိဘကိုလှုပ်ကျွေးရုံနဲ့လားဆိုတော့ ကျွေးသိချရတယ်ဘာလို့ရတာလဲကျွေးသိချရတယ်အဲ့ဒီမှာကျွေးသိချရတယ်ဆိုတာလည်းပဲအခုသားသမီးလေးတွေဟာကိုမွေးထားတဲ့သားသမီးလေးတွေဟာဘာမှရှားပွေလုတ်ကင်စားတော့နိုင်နေတာမဟုတ်သေးတော့သားလေးတွေကိုစားချင်တန်းစားရတယ်ထမင်းချင်တန်းထမင်းနှုတ်ချင်တန်းနှုတ်အကုန်လုံးပြုစုလှုပ်ကျွေးနေခြင်းဟာမလုပ်နေတာလေကျွေးတဲ့ချနေတာအဲ့ဒီသားသမီးလေးကအသက်အရွယ်ကြီးရင်လို့မိမိတို့ကိုမင်းမစွမ်းဖြစ်တဲ့အခါကျတော့ ဒီသားသမီးလေးဟာကျေစုတိတံပြီးတော့မိမိတို့ကိုပြန်လှုပ်ကြွေးမယ်ပြန်ပြီးကြွေးဟောင်းပြန်ဆက်မယ်ခွန်ကြီးတို့စဉ်းစားကြည့်ပါမိမိဒီဝတ်ဆိုတာကဒီဘုံဟာလေဘုန်းကြီးတို့လိုက်ပါတယ်မိမိကမိဘကိုပြစ်ထားခဲ့လို့ရှိရင်မိမိသားသမီးဟာမိမိကိုမလုပ်မှာလေပြစ်ထားမှာပဲဒါဟာဝတ်ဆိုတာနောက်မှလိုက်မှာမဟုတ်ဘူးနော်ဒီဘုံကနေလိုက်မှာဒီဘုံကနေလိုက်မှာဘုန်းကြီးကိုဇလန်းလေးတစ်ခုကိုဘုန်းကြီးနားထောင်ပူပါ အဲ့ဒီမှာနားထောင်ဘူးတဲ့အခါကာလကြတော့မိဘနှစ်ပါးအဲ့ဒီမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်တင်ပါတယ်မိခင်ဖြစ်တဲ့ပုဂ္ဂိုလ်အဲဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုနောက်ကတားဖြစ်တဲ့ပုဂ္ဂိုလ်ကဘိုးဘွားရိတ်တာပို့ဖို့အတွက်ဆိုပြီးတော့စီမံဆောင်ရွက်တယ်အဲ့လိုစီမံဆောင်ရွက်တဲ့အခါကာလကြတော့တားလေးကလည်းပဲအရွယ်ရောက်နေတဲ့တားလေးပေါ့သားလေးကလည်းပဲ73နှစ်အရွယ်လေး72နှစ်73နှစ်အရွယ်လေးနဲ့တူပါတယ် အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုသားဖြစ်တဲ့ပုဂ္ဂိုလ်ကသူ့အဖေကနေပြီးတော့အဖေနဲ့အမေကနေပြီးတော့ဟိုးလူအိုယုံကိုပို့မယ်ဆိုပြီးတော့ပို့တာအိမ်မှာမပြုစုနိုင်ဘူးမဆောင်ရှောက်နိုင်ဘူးဆိုပြီးပို့တာအဲ့ဒီပို့ဖို့စီစဉ်တာလေးကိုဒီသားဖြစ်တဲ့ပုဂ္ဂိုလ်လေးကသိတယ်အဲ့ဒီပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာစောင်းလားမသိဘူးကောင်းတဲ့စောင်းကိုယူထားပြီးမကောင်းတဲ့စောင်းထည့်ပေးတာလည်းမသိပါဘူးအဲ့ဒါလေးနဲ့ဒီမှာကလေးကမြင်ထားတွေ့ထားတဲ့အခါကလည်းကြတော့နောက် ဒီဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကသွားဖို့အတွက်ဟိုသူ့ပြင်ဆင်တာပေါ့လေအဲ့လိုပြင်ဆင်ပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာသားလေးဖြစ်တဲ့ပုဂ္ဂိုလ်ဒီဆောင်လေးလားဗာလားမသိဘူးဘုန်းကြီးကတော့ဟိုမေ့တော့မေ့နေပြီအခုမှဒါဒါလေးပြောလို့ဒါဒါတတိယလူပြောရတာအဲ့ဒီအခါကလည်းမှာဟိုကသားဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒါလေးကိုယူထားတယ်ယူထားတဲ့သားမယူနဲ့လေပေးလိုက်လေသားမယူနဲ့လေပေးလိုက်လေလို့ပြောတဲ့အခါကျ မဟုတ်ဘူးတဲ့အဖေအသက်ကြီးလိုက်ရင်တားအဖေကိုအဲ့လိုပေးရအောင်ပါလေဆိုတော့အဲ့ဒီမှာတခါလေတားဖြစ်တဲ့ပုဂ္ဂိုလ်ချက်ချင်းတရိယာအဲ့ဒီမှာချက်ချင်းတရိယာပြီးတော့မှအော်ငါလုံးတယ်လို့ငါသားကလည်းငါ့ကိုပြန်လုံးမှာပါလားဆိုတော့ချက်ချင်းသိတာဝတ်ဆိုတာနောက်ဘဝမှာလိုက်မှာလားခုဘဝလိုက်မှာလားအခုဘဝကိုလိုက်မှာဝတ်ဆိုတာကကြာရှည်စွာဘုန်းကြီးတို့နောက်ဘဝတည်းအောင်စောင့်မှာမဟုတ်ဘူးဒီဘဝမှာပဲဝတ်ကလိုက်မှာ အဲ့လိုဝန်းလိုက်မှဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်သတိရပြီးတော့ချက်ချင်းငိုပြီးတော့ဖေးမသွားပါနဲ့အဖေးမသွားပါနဲ့ကျွန်တော်တို့နဲ့အတူတူနေပါကျွန်တော်လှုပ်ကြွေးပြရစီအဖေကိုပြုစုပြရစီဆိုပြီးတော့အဲ့ဒီမှာတောင်းပန်တာအဲ့ဒါလေးကိုလည်းဘုန်းကြီးနားထောင်ဘူးဒါကြောင့်နောင်မနောင်တဆိုတာရဘူးမလို့နောင်မအဖေအတွက်အမေအတွက်ဆိုတာမသေးကြဘူးဘုန်းကြီးတို့ယောဂီများအခုတက်ရှိတင်ရှားရှိနေတဲ့အချိန်ခါကာလမှာမိမိရဲ့မိခင်ရှိနေရင်မိခင်ဖခင်ရှိနေရင်ဖခင် အဲ့ဒီမိဘနှစ်ပါးကိုမိမိတို့ဘက်ကသာသမီဘက်ကဝတရားကြည်ပြောအောင်ပြုစုလှုပ်ကြွေးဖို့ရာ သာသမီမှာတာဝန်မရှိဘူးလားရှိပါတယ်အခုကြီးငယ်ကတောင်မှဒီမှာအဟိတရိစံပြည့်တဲ့ကြီးကတောင်မှသူ့မှာတာဝန်ရှိတယ်ဆိုတာသိပြီးတော့မိဘကျေးဇူးဆက်ဖို့အတွက်အဲ့ဒီမှာကြွေးကျေးဇူးပြန်ဆက်နေရပါလေဟောဒီစပန်းနှမ်းလေးကိုကဲ့ချီသွားခြင်းဟာကျွန်တော်ကဗန္ဒာကြီးချနဲ့ထိမ့်သိမ့်ဖို့မဟုတ်ပါဘူး နောက်ပြီးတော့ကျွန်ုပ်မှာသင်ရဲ့ညို့သူရံပဲ့နေအချင်းသင်ရဲ့စီးပွားဥစ္စာပစ္စည်းဖို့အတွက်လည်းမဟုတ်ပါဘူးအဲ့ဒီလိုမိဘရဲ့ကြွေးကျေးဇူးမွေးကျေးဇူးတွေအဲ့ဒီအကျွေးတွေကျွန်ုပ်ပုံမှာကြံရှိနေတဲ့အတွက်ကြောင့်မို့အကျွေးဆက်တဲ့အနေအားဖြင့်ဒီမိအိုဖအိုနှစ်ဦးကိုလည်းကျွေးမွေးနေရပါလေကျွေးတဲ့ချတဲ့အနေအားဖြင့်မိမိရဲ့သားငယ်သမီးငယ်များကိုလည်းပဲနောက်တစ်ချိန်မိမိအသက်အရွယ်ကြီးရင်းတဲ့အခါပြန်လည်ပြီးတော့ပြုစုလုပ်ကျွေးဖို့အတွက်ကျွေးတဲ့ချရပါလေ ုန်းကြီးတို့အကျွေးရှိရင်အဲ့ဒီအကျွေးကို ပြန်ပြီးတော့မဆန့်ရဘူးလားတကယ်သိတတ်တဲ့ပုဂ္ဂိုလ်ဆိုရင်ဆက်တာသားသမီးတွေကလည်းပဲအဲ့ဒီလိုငါတို့မိဘတွေကငါတို့ပုံမှာကြွေးတစ်တွေရှိနေပါလားဒီကြွေးတွေကိုငါတို့ငါတို့တစ်နေ့ပြန်ဆန့်ရမှာပါလားဆိုတာကိုတော့စိတ်ထဲမှာသဘောပေါက်ထားဖို့မလိုအပ်ဘူးလားအဲ့ဒီလိုသဘောပေါက်ထားပြီဆိုရင်ကိုမိဘနှစ်ပါးကိုဘယ်နေရာမှကိုမျက်ွယ်မှာမလွတ်နိုင်ဘူးအဲ့ဒါကြောင့်မို့ကိုမိဘနှစ်ပါးကို ဒီသားသမီးများကိုလည်းကြွေးတစ်ချတဲ့အနေအချင်းကျွန်တော်ဟာတင့်ရဲ့လေတော်တွေကကက်ချီသွားတဲ့ဇပနာနေတွေကနေပြီးတော့သားငယ်သမီးငယ်များကိုလည်းပဲကျွေးမွေးစောင့်ရှောက်ရပါသေးတယ်ဒါကျွေးတင်ချနေတာပါနောက်နံပါတ်3ရွှေအိုးမြုပ်တယ်ဆိုတာကလည်းပဲအဲ့ဒီလက်ပံတော်ကြီးထဲမှာအားလုံးလက်ပံတော်ကြီးထဲမှာကြေသာပေါင်းများစွာတွေကအသက်ရွယ်ကြီးရင်ဦးမင်းမစွာဖြစ်နေတဲ့စားရမယ်တောက်ရမယ်ခိုကိုးရမယ်ကြေးအိုးကြီးတွေရှိပါလေ။ အဲ့ဒီကြီးကိုကြီးတွေကိုလည်းပဲတင့်ရဲ့လေတော်တွေကအခုကက်ချီသွားတဲ့စပနှန်းတွေမျှဝေပြီးတော့သူတို့ကိုလည်းပဲကျွေးမွေးလှူဒန်းရွှေအိုးမြုပ်တဲ့အနေအချင်းကျွေးမွေးလှူဒန်းနေပါတယ်လှူဒန်းနေဆိုတာဘာလို့တာလဲရွှေအိုးမြုပ်ထားရင်မြုပ်ထားတဲ့ရွှေအိုးကိုတစ်နေ့တစ်ချိန်ကိုအလိုရှိတဲ့အချိန်ထုတ်ပြီးတော့အသုံးချလို့မရဘူးလားမရပါဘူးအသုံးချလို့ရတယ်ဒါကြောင့်မို့ မိမိလူဒန်းထားတာဆိုရင်လည်းပဲဒီဒါနာကောင်းမှုတွေကမိမိပြုထားတဲ့ကောင်းမှုတွေကမိမိကိုပြန်ပြီးတော့ဆူချိုးပေးမှလားကောင်းကျိုးပြန်ပေးမှလားပြန်ပြီးတော့ကောင်းကျိုးပြန်ပေးမှဒါကြောင့်မို့မြတ်စွာဘုရားချမ်းသာခြင်းနဲ့ဆိုရင်ဒါနပြုပါချမ်းသာရေးလမ်းစဉ်ဟာဒါနကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာချမ်းသာရေးလမ်းစဉ်မှာဒါကြောင့်မို့အဲ့ဒီမှာသာသမီးတွေပြုစုတာရောမိဘပြန်ပြီးကျေးဇူးဆက်တာရောအဲ့ဒီမှာမိအိုဖအိုကြီးတွေ ကျင်းအိုကြီးတွေကိုလည်းပဲမျှဝေပြီးတော့လူဒန်းတာကိုရွှေအိုးမြုပ်ပါတယ်ဆိုပြီးတော့အဲ့ဒီမှာခြေသားကနေပြီးတော့အဲ့ဒီပုံနာကြီးလက်ရှင် ပုံနာကြီးကို ပြောတဲ့အခါကျတော့လက်ရှင်ပုံနာကြီးဟာထိုင်ပြီးမကြော့တာတမဲပဲလူသားတွေအသိဉာဏ်ရှိပါတယ်ဆိုတဲ့လူသားတွေတောင်ဒီမိဘကျေစုမသိကြဘူးမိဘကျေစုမသိဘူးအခုကြည်စမ်းဟိဒိဋ္ဌိဆံဖြစ်တဲ့ခြေသားကမိဘကျေစုကိုသိတတ်လိုက်တာဆိုပြီးတော့ အဲ့ဒီမှာအရှင်ကြီးမင်းဟောဒီပေတထောင်များရှိတဲ့တလေးလေတော်ကြီးကိုအရှင်ကြီးမင်းကိုကျွန်တော်လှူဒန်းပါတယ်အရှင်ကြီးမင်းနဲ့တကွမိသားစုများ အားလို့ခြေသားများဟောဒီလေတော်ကြီးတွေကစပားတွေကိုကြိုက်တယ်လို့သုံးဆွဲတော်မူပါနှစ်စဉ်နှစ်စဉ်ဟောဒီလေတော်ကြီးကိုကျွန်တော်စိုက်ပျိုးပြီးတော့သင်တို့အတွက်လှူဒန်းပေးပါမယ်အဲ့ဒီမှာလှူဒန်းတာကြီးညိုတာလားမကြီးညိုတာလားကြီးညိုတာပါ ကြည်စံကျေစုတရားကိုသိတတ်တဲ့ပုဂ္ဂိုလ်လူသားတွေတောင်မှမိဘကျေစုမသိဘူးအခုအိဒိဋ္ဌိဆံဖြစ်တဲ့ပုဂ္ဂိုလ်ဟာသိတယ်သူကိုယ်တိုင်လူသားသူကျွေးဟောင်းဆက်တယ်ဆိုတာ तू မသိဘူးကျွေးတင်ချတယ်ဆိုတာ तू မသိဘူးရွှေအိုးမြုပ်တယ်ဆိုတာ तू မသိဘူးအခုအလောင်းတော်ကြီးမင်းကဟောပြမှာဩဒါတွေရှိပါလားလောကလူသားတိုင်းလူသားတိုင်းမှာဒီတန်ဝန်တွေရှိပါလားအသိဉာဏ်ရှိတဲ့လူသားတိုင်းမှာဒီတန်ဝန်300မရှိဘူးလားရှိပါတယ်ရှိတယ်နော်မိဘရဲ့ကြွေးကျေးဇူးတွေပြန်ဆက်ရမယ် သားသမီးတွေကိုကြွေးတေချတဲ့အနေအချင်းကြွေးမွေးဆောင်ရှောက်ရမယ်တက်ပညာသင်ကြားပေးရမယ်ဘုရားဘာသာဝင်များပြီးပြီးရွှေဥမြုပ်တဲ့အနေအချင်းလည်းပဲမိမိစွမ်းနိုင်တဲ့များကောင်းမှုတွေပြုရမယ်အဲ့ဒါကြောင့်မို့ဒီမှာပုံသားကြီးကကြီးညိုပြီးတော့ဒီတလေးလေတော်ကြီးပဲတထောင်မြတ်ရှိတဲ့လေတော်ကြီးကိုလှူဒန်းပေမဲ့အဲ့ဒီမှာဘုန်းကြီးတို့အလောင်းတော်ကြီးမင်းကပုံသားကြီးကိုလက်ရှင်ပုံသားကြီးဒီလောက်ထိအောင်မလို့အပ်ပါဘူးကျွန်ုပ်ရှစ်ပယ်မျှပဲလှူခံမှမယ် ကျန်တာတွေကိုတော့ဖြင့်တင့်ရဲ့စီးပွားရေးအတွက်လုပ်ပါလုပ်တဲ့အခါမှာလည်းပဲတင့်ဟာမမေ့မလျော့ပဲနဲ့ယခုယခုကျွန်ုပ်ပြောခဲ့တဲ့အတိုင်းဒီခုကိုရမဲ့နေကြတဲ့ဒုက္ခရောက်နေကြတဲ့ပုဂ္ဂိုလ်တွေကိုရွှေအိုးမြုပ်တဲ့အနေအားဖြင့်လည်းပဲဆောင်းလျှောက်ပေးပါနောက်ပြီးတော့တိလန်းနဲ့ပြည်စုံရတဲ့လူကောင်ပုဂ္ဂိုလ်များကိုလည်းပဲတင်လှူဒန်းမှာမမိတ်မလျော်မနေပါနဲ့ဆိုပြီးတော့အဲ့ဒီမှာအလောင်းတော်ကြီးမင်းကနေပြီးတော့ဟောပြောထားခဲ့တာအဲ့ဒီတော့ ဘုန်းကြီးဒီနေ့ဒီဇန်တော်လေးကတော့ဒါလေးပဲဒီလောက်ကလေးဆိုရင်မလို့လည်းပဲဘုန်းကြီးတို့ဒီမှာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်များဒီနေ့အမေနေ့ပါဆိုလို့ဒီနေ့အမေဂျေဇူးအဲ့ဒီအဖေဂျေဇူးမိဘရဲ့ဂျေဇူးတရားတွေကိုကိုယ်တိုင်ပြန်ပြီးတော့မိဘငငယ်တုန်းကငါတို့ကိုဘယ်လိုပြုစုခဲ့တယ်ဆိုတာပြန်စဉ်းစားကြည့်ပါစဉ်းစားရင်မပေါ်နိုင်ဘူးလားပေါ်နိုင်ပါဗျာပေါ်နိုင်ပါလေဘုန်းကြီးလည်းပဲ အဲ့ဒီကလေးနှစ်ယောက်ကိုဘုန်းကြီးညမဲ့ဖဲနဲ့ခုံလေးနဲ့ထိုင်ဆောင်နေရင်းကအဲ့ဒီမှာအမေဟာငါ့ကိုဒီလိုပြုစုခဲ့တာပါလားဒီလိုရှာနဲ့ရက်တယ်ဆိုတာတိရစ္ဆာန်တွေပဲရက်ဖူးတယ်အခုကြည်သာငါ့အမေကငါ့ရဲ့မျက်နှာပေါ်မှာအမှန်ရွတ်တွေမထင်အောင်ဒီလိုရှာနဲ့ရက်ပြီးခဲ့တာပါလားဒီလိုကငါ့ကိုစောင့်ရှောက်မွေးမြူခဲ့တာပါလားဆိုတာကိုသိပြီးတော့အဲ့ဒီလိုသိတဲ့အချိန်ကျတော့အမေကမရှိတော့အဲ့ဒီလိုနောင်တဖြစ်ရအောင်မို့နောက်ကျမနေရအောင်မို့အခုမိမိတို့မှာလက်ရှိ မိအိုဖအိုများရှိရင်ဒီမှာမရှိပေမဲ့မြန်မာနိုင်ငံမှာရှိရင်လည်းပဲမြန်မာနိုင်ငံမှာမိအိုဖအိုများကိုမိမိတို့စွန့်နိုင်တဲ့ဘက်ကပို့ပြီးတော့ချမ်းချမ်းသာသာနေနိုင်ထိုင်နိုင်အောင်စားနိုင်ပေါက်နိုင်အောင်လှူနိုင်တန်းနိုင်အောင်မိမိတို့ကဆောင်ရွက်ပေးပါအဲ့လိုဆောင်ရွက်ပေးခြင်းဟာမိဘရဲ့ရွှေကျေးဇူးတွေဆက်ရမရောက်ဘူးလားဗျာဟင်းကျွေးကျွေးတွေဆက်ရရောက်ပါလေဒါကြောင့်ယနေ့ဟောဒီတာလိကေတာရဆိုတဲ့ဇတ်တော်လေးကိုဘုန်းကြီးတို့ဘဝတာဝန် ကြည်ပြုံပါစေဟုတ်တယ်မို့လားဘဝတစ်ခုရလာရင်တာဝန်ဘယ်နှခုရှိလဲသုံးခုပါဗျာ၃ခုကနံပါတ်၁ကကျွေးဟောင်းဆက်တဲ့တာဝန်နံပါတ်၂ကနံပါတ်၃ကအေးဒါကြောင့်ဒီနေ့ဘုန်းကြီးတို့ဒီမှာဓမ္မယောဂီများဟာလည်းပဲဒီတာဝန်၃ရပ်ကိုမိမိတို့ယနေ့သိပြီဟုတ်တယ်မို့လားသိပြီဖြစ်တဲ့အတွက်သိတဲ့အတိုင်းနောင်မနောင်တဆိုတာမရပါစေနဲ့ မိမိကမိဘကို ပြစ်ထားခဲ့ရင်မိမိကိုလည်းပဲမိမိသားသမီးကမလုပ်မှလဲအဲ့ဒီကြမှာနောင်တမရကြပါနဲ့အခုချိန်ကစပြီးတော့မိမိတို့မင်းလျော့နေတာလေးတွေကိုတတိပြုလိုက်ကြပါမိဘကိုဒီလိုပန်းလေးပေးုံလေးနဲ့မကျင်တတ်ကြပါနဲ့ဒါတော့လည်းတော့ကျေစုသိတာမဟုတ်သေးပါဘူးမိဘကိုမိမိကိုပြုစုလာခဲ့တဲ့အတိုင်းမိမိတို့ကျေစုသိပါမိဘရဲ့မေတ္တာမိမိပေါ်မှာအင်းရတဲ့မေတ္တာတွေပေးခဲ့တယ်လို့မိမိကလည်းပြန်ပြီးတော့ မိဘကိုအေးမြတဲ့မေတ္တာတွေပြန်ပေးဖို့မလိုဘူးလားမိမိစိတ်မိဘနှစ်ပါးစိတ်နှလုံးချမ်းသာအောင်ထားဖို့မလိုအပ်ဘူးလားအေးဒါကြောင့်မို့ယနေ့ဘဝတာဝန်ကြည်ပြုံပါစေဆိုတဲ့ဒေသနာတော်လာတဲ့အတိုင်းဘုန်းကြီးတို့ဓမ္မမိသားစုများလည်းပဲအလောင်းတော်ကြည်မင်းခဲ့သူမိမိတို့မိမိရဲ့ရရှိလာတဲ့ဘဝတာဝန်ကိုကြည်ပြုံအောင်ဆောင်ရွက်နိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေ။ သာဓုကဲယနေ့မိမိတို့လူတန်းထားတဲ့ကုသိုလ်စုစုတွေကိုမျှတမ်းပြီးဝေကြရအောင်နော်ယနေ့ရှင်မင်းဝန်ဆရာတော်ရဲ့တတိပဋ္ဌာန်တရားစခန်းကြီးဖြစ်မြောက်အောင်ဒေါက်တာမောင်မောင်ဒေါ်မီယူသမီးမချုတေမောင်မိသားစုရဲ့ဓမ္မစကုဓမ္မယုံတော်ကြီးမှာအားလုံးဝိုင်းဝန်းပြီးတော့အဲဒီ တရားပွဲကြီးဖြစ်အောင်ဖြစ်မြောက်အောင်ဆောင်ရွက်ကြတယ်တရားစခန်းပွဲကြီးဖြစ်မြောက်အောင်ဆောင်ရွက်ကြတယ်ဆိုတာဟာဓမ္မဒါနအမတဒါနကုသိုလ်တွေပြုတာဖြစ်ပါတယ်အဲ့ဒီကုသိုလ်တွေရောမိမိတို့မှမရှိကြဘူးလားရှိပါပါဗျာနေ့စဉ်နေ့တိုင်းယောဂီသူတော်စင်များချမ်းသာစွာနာနဲ့အာယုံစွာနေစွာညနေပိုင်းမှာအာဟာရစသည်ဖြင့်ချမ်းသာစွာသုံးစွဲနိုင်ဖို့အတွက်အားလုံးကဝေယဝဆကုသိုလ်တွေရောမပြုကြဘူးလားရှိပါပါ ဘုန်းကြီးတို့ယောဂီသူတော်စင်များကလည်းပဲလူဒန်းနဲ့အလူကိုခံထိုက်တဲ့ပုဂ္ဂိုလ်ဖြစ်အောင်လူဒန်းနဲ့လူကိုခံထိုက်တယ်ဆိုတာသီလပြည့်စုံမှာမိမိဘက်ကအလုပ်တစ်ခုလုပ်မှာဘုန်းကြီးဆိုရင်တရားဓမ္မတွေကပို့ပြီးတော့အာယုပြုတ်ပြီးတော့လူတန်းတယ်လို့ကိုယ့်ဘက်ကတာဝန်မကျေမှာစုလို့ကိုယ့်အလုပ်ကိုပို့ပို့ပြီးလုပ်ရပါတယ်။ကိုယ့်ရဲ့တရားအလုပ်ကိုပို့ပို့ပြီးလုပ်ရတယ်ကိုယ့်သီလကိုပို့ပြီးစင်ကြယ်သမျှစင်ကြယ်အောင်အငြင်းအနွမ်း လုံးဝအစွန်းထိမခံရအောင်ဘုန်းကြီးကြိုးစားပြီးတော့ကိုယ့်ရဲ့သီလကိုစောင့်ထိပါလေ။ဒါဘာကြောင့်လဲဆိုတော့ကုသိုလ်ရှင်များလူတိုင်းရတဲ့ကုသိုလ်ရှင်များကိုဘုန်းကြီးချီးမြှောက်နိုင်တာဟာသီလသမာဓိပညာဒါပဲရှိပါလေ။ဒါနဲ့ပဲဘုန်းကြီးပြန်ပြီးတော့ချီးမြှောက်ပေးနိုင်တာပါ။ဒါကြောင့်လူတိုင်းတဲ့ပုဂ္ဂိုလ်တွေဟာနေ့စဉ်နေ့စဉ်အာယုံစွမ်းရောနေစွမ်းရောညနေအာဟာရဒါနအရေးတွေရောအကောင်လို့လူတိုင်းနေတာဖြစ်တဲ့အတွက်မိမိတို့ကလည်းပဲအလှခံပုဂ္ဂိုလ်များ ဖြစ်ထိုင်အောင်မိမိတို့စောင့်တည်ဆောင်တင်ထားတဲ့သီလ စင်ကြယ်အောင်ဆောင်ထိမှာဘုန်းကြီးပြောတဲ့အတိုင်းကလပရိယန္တဒီပရဝံအတွင်းမှာဖြစ်စေရှင်ပါတိလာနဲ့နေမယ်ဟုတ်တယ်မလားပရဝံကထွက်သွားရင် ရှင်ပါတိလာဖြစ်ပါပြီငါးပါးတိလာပဲအဲ့တော့ဒီမှာအဲ့ဒီလိုကလပရိယန္တကိုတိလာလေးကိုလည်းစင်ကြယ်ပါစေတမာတိပညာအလုပ်ကိုလည်းပဲစွမ်းနိုင်တမျှကြိုးစားအထုပါအဲ့ဒီလိုဆိုရင်မိမိဟာတရားတရားရှိကြတဲ့ပုဂ္ဂိုလ်ရဲ့အလှူကိုခံယူတတ်တဲ့ပုဂ္ဂိုလ်ဖြစ်သွားပါပြီဒါကြောင့် ဘုန်းကြီးရဲ့ယောဂီသူတော်စင်များဟာလည်းပဲအချိန်နဲ့တပြေးညီစက္ကန့်မိနစ်နာရီတိုင်းမှာရှုမှတ်နေကြတယ်။ထိုင်ရင်ရှုမှတ်ကြတယ်၊ရရင်ရှုမှတ်ကြတယ်၊ဈဉ္ညာကြောင့်ရင်ရှုမှတ်ကြတယ်။အဲဒီလိုရှုမှတ်အားထုတ်နေကြတဲ့အတွက်ကြောင့်မို့လည်းပဲအဲ့ဒီရှုမှတ်ပွားများအားထုတ်ရတဲ့ဘာဝနာကုသိုလ်တွေ၊သီလကုသိုလ်တွေ၊တမာရီကုသိုလ်တွေရောမရကြဘူးလား။အဲ့လိုအားထုတ်ကြတဲ့ပုဂ္ဂိုလ်များကိုအာယုန်တဲ့အချိန်ကာလကလည်းပဲ အာယုသောလူတန်းကြတဲ့ကုသိုလ်ရှင်များကုသန်းစိတ်မမောနိကမိသားစုများရဲ့အလှူတော်ပါအာယုနဲ့ချိန်ကာကလကပဲအာလုံးပြည့်ပြည့်စုံစုံနေအားဖြင့်လူတန်းကြတယ်နောက်နေစွမ်းအလှူရှင်နေစွမ်းအလှူရှင်ကတော့ကိုကျော်လွင်နဲ့မောင်နှမများပေါ့ကိုကျော်လွင်နဲ့မောင်နှမများကနေပြီးတော့နေစွမ်းအလှူရှင်နေအားဖြင့်အာလုံးပြည့်ပြည့်စုံစုံလူတန်းကြပါတယ်ရောက်နေညနေပိုင်းမှာအာဟာရဒါနအလှူရှင်ကိုတင်မင်းလွင် ရွှေစင်ထွန်းလင်းကျူဆန္နာကျူမြို့မြင့်အောင်တို့အားလုံးညီကုံဖောင်တော်မတစုကနေပြီးတော့လည်းပဲအာဟာရဒါနအနေအချင်းပြည့်ပြည့်စုံစုံလှူဒါန်းကြပါအဲ့ဒီလိုလူတန်းနဲ့ဒါနကုသိုလ်တွေစောက်တည်စောက်တဲ့နဲ့သီလကုသိုလ်တွေတရားတော်နာရတဲ့ကုသိုလ်တွေတရားဘာဝနာတွေပွားများရတဲ့ကုသိုလ်တွေဒီတရားစကားကြီးဖြင်းမြအောင်ဆောင်ရွက်ရတဲ့ဓမ္မဒါနအမတ္တဒါနကုသိုလ်တွေအားလုံးဘုန်းကြီးတို့ယောဂီများရဲ့တန်တမ်းမရှိကြဘူးလားရှိပါပါ အဲ့ဒီကုသိုလ်အစုစုတွေကိုမိဖမှာစပြီးတော့ဝိနည်းများကိုမျှတမ်းပြီးဝေချင်ရအောင်နော်ကဲယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုမိဘဆရာမိဘဆရာမြို့တဟာနှင့်မြို့တဟာနှင့်ကိုမဆောက်ကြံကိုမဆောက်ကြံကိုဆောင်နကကို အရင်စ၍ရှိသမျှလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သမျှဝိနေယတို့ရကြပါစေပေငါဝေသည်ညာထွေတာတို့ စေတော်အမြအမြအမြပြုတော်မူကြပါကုန်လောသာဓုသာဓုသာဓုမြမြအမြပြုတော်မူကြပါကုန်လော မြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့ဘဝတာဝန်ကြည်ပြုံးပါစေဆိုတဲ့တရားတော်လာအတိုင်းမိဘများရဲ့ကျေးဇူးတရားတွေကိုသိပြီးသိတဲ့အတိုင်းဆန့်နိုင်ကြတဲ့တာကောင်းသမီးကောင်းများဖြစ်နိုင်ကြပါစေ။ ကဲအားလုံးတရားနာပိတံများကိုဘုန်းကြီးတောင်းပါနဲ့နော်ဒီတရားကိုဘုန်းကြီးကဘယ်တော့မှမဟောဘူးဟောတိုင်းလဲဒီလိုမျက်ရည်ပဲကြားလို့ဘုန်းကြီးကရှက်လို့အဲ့ဒီမှာမဟောဘူးအခုဒီနေ့ဘုန်းကြီးကပြောလို့ဘုန်းကြီးကဒါဟောတယ်ဟောရင်ဘုန်းကြီးတတိယသွားတယ်တတိယပဲလို့ပြောမိသွားတယ်နော်